1362ခုတကူလာပြည့်ကျော်9ရက်2000ခု4လ14ရက်ပန္တိတာရမဆေမိုင်ကုန်းတော်စခန်းရိပ်သာတကြံအကြနေ့မှာတရားဟောဖို့အလဲကျပါတယ်အဲ့ဒီတရားဟောဖို့အလဲကျလို့ဟောမဲ့တရားရဲ့အနှစ်သာရကိုခြုံမိတဲ့ တရားရဲ့နာမည်လေးကိုစဉ်းစားမိပါတယ်တရားနာတဲ့ယောဂီပရိသတ်ဒီတရားတော်နာပြီးသွားပြီဒါပေမဲ့တရားရဲ့နာမည်လေးလောက်မှမမှတ်မိဘူးဆိုလို့ရှိရင်လည်းပဲတရားနာရကြိုးမနှက်ဘူးဒီတော့တရားနာမည်လေးမှတ်သားလိုက်တာနဲ့တရားရဲ့အဓိပ္ပာယ်ပေါ်လွင်အောင်ဆိုပြီးတော့တရားရဲ့နာမည်လေးလေးစဉ်းစားရှားွေကြည့်မိပါတယ် အဲဒီလိုစဉ်းစားရှာဖွေကြည့်တဲ့အခါရောက်တော့စိတ်ကူးထဲမှာကြားဘူးတဲ့သကလုံးလေးတစ်ခုကဝင်လာပါတယ်အဲ့ဒီစကားလေးကတော့ငငယ်တုန်းကကြားခဲ့တာ ဖြစ်ပါလိမ့်မယ်မှားတပါအခြားမရှိ ဆိုတဲ့စကားလေးကို ကြားဥပါတယ်ကြားဥတာနဲ့အဲ့ဒီစကားနဲ့ပတ်သက်ပြီးဘုဟုတ္တမရှိလို့ဘဟုတ္တရှိတဲ့ပုဂ္ဂိုလ်တဦးကိုမေးကြည့်ပါတယ် အဲ့ဒီမှားတပါအခြားမရှိဆိုတဲ့စကားလေးကဘယ်ကလာတာတော့ဘယ်လိုအတိတ်ပဲတော့ဘာကိုရည်ညွှန်းတာတော့လို့အဲ့ဒီဘဟုတုတ္တရှိတဲ့ပုဂ္ဂိုလ်ကိုမေးကြည့်ပါတယ်မေးကြည့်တဲ့အခါရောက်တော့အဲ့ဒီဘုသူတ္တရှိတဲ့ပုဂ္ဂိုလ်ကပြောပြပါတယ်မှားတပါအခြားမရှိဆိုတဲ့စကားလုံးကရုပ်ရှင်ဇာကားတစ်ခုရဲ့နာမည်ဖြစ်ပါတယ်တဲ့သူပြောမှသိရပါတယ်အဲ့ဒီ ဘုသူတရှိတဲ့ပုဂ္ဂိုလ်ကဆက်ပြီးတော့သူကပြောပြပါသေးတယ်အဲ့ဒီမှားတပါအခြားမရှိဆိုတဲ့ရုပ်ရှင်ကတော့မိဘမေတ္တာကိုဖော်ညွှန်းထားတဲ့ရုပ်ရှင်ဇကားတစ်ခုဖြစ်ပါတယ်တဲ့ဒီလိုလဲအဲ့ဒီဘုသူတရှိတဲ့ပုဂ္ဂိုလ်ကပြောပြပါတယ်အခုဒီကနေ့မှားတပါအခြားမရှိဆိုတဲ့တရားနာမည်လေးရဲ့အဓိပ္ပာယ်ကတော့ မိဘမေတ္တာကိုရည်ညွှန်းတာလည်းမဟုတ်ပါဘူး။ဘာကိုရည်ညွှန်းကြတော့ဆိုတာတော့တရားနာနေကြတဲ့ယောဂီတွေဆက်ပြီးတော့နာကြည့်လို့ရှိရင်ဘာကိုရည်ညွှန်းတယ်ဆိုတာကို နားလည်သဘောပေါက်လာပါလိမ့်မယ်။မြတ်စွာဘုရားဟောတော်မူခဲ့တဲ့ပါဠိစကားကို ရှေးဥစွာရွတ်ပြီးတော့တရားနာပရိသတ်တွေနားမလည်တော့လည်းပဲကြီးညိုတရာနဲ့နားထောင်ကြည့်ကြပါ။ ဧကာယနောယံဘိကဝေမေကောတတ္တနံဝိသုဒ္ဓိယတောကပရိဒေဝနံဓမ္မတိကမာယဒုက္ခဒေါမနတာနံအထင်ကမာယညာယတအဓိကမာယနိဗ္ဗာနတသစ္စည်းကရိယာယယတိတံသတ္တာရောတတိပဋ္ဌာနာပါဠိလိုမြတ်စွာဘုရားဟောပါတယ်မြန်မာလူမျိုးတွေဆိုတော့သူ့ပါဠိစကားကိုနားမလည်ဘူးပေါ့ မြန်မာလိုပြောပြမှာပဲနားလည်ပါလိမ့်မယ်အဲ့ဒီပါဠိလိုဟောကြားသွားတဲ့တရားတော်ကိုမြတ်စွာဘုရားဘယ်မှာဟောခဲ့သလဲဆိုတော့အိန္ဒိယနိုင်ငံဘုရားလက်ထက်တော်ကာလတုန်းကကုရုလို့နာမည်တွင်ပါတယ်အဲ့ဒီကုရုလို့နာမည်တွင်ခဲ့တဲ့နေရာကယခုအချိန်အခါမှာတော့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတည်ရှိနေတဲ့ဒေလီမြို့ဖြစ်ပါတယ်အဲ့ဒီဒေလီမြို့နယ် အကုရုတိုင်းရှိကကုရုတိုင်းလို့နာမည်တွင်ခဲ့ပါတယ်အဲ့ဒီကုရုတိုင်းမှာ ကာမာတဓမ္မဆိုတဲ့ဏိကုံရွာကြီးရှိပါတယ်အဲ့ဒီဏိကုံရွာကြီးမနီးမဝေးနေရာမှာပေါ့လေတောအုပ်ကြီးတစ်ခုရှိပါတယ်အဲ့ဒီတောအုပ်ကြီးတစ်ခုမှာမြတ်စွာဘုရားနဲ့တကွတန်ဃာတော်တွေတရင်သုံးပြီးတော့နေတဲ့အချိန်အဲ့ဒီကာမာတဓမ္မဏိကုံမှာမြတ်စွာဘုရားတရင်သုံးပြီးတော့ ကုရုတိုင်းသူတိုင်းသားတွေကိုမြတ်စွာဘုရားကဒီတရားတော်ကိုဟောကြားခဲ့ပါတယ်တဲ့အဲ့ဒီမှာကုရုတိုင်းသူတိုင်းသားတွေကသူတို့ရဲ့ထူးခြားချက်လေးတွေရှိပါတယ်ဘယ်လိုထူးခြားသလဲဆိုတော့အဲ့ဒီကုရုတိုင်းသူတိုင်းသားတွေကဉာဏ်ပညာကြီးမားရပါတယ်တဲ့ဉာဏ်ပညာပညာဗလပညာအင်အားအင်မတန်မှကြီးမားရပါတယ်။ဘာကြောင့်အဲ့ဒီလိုကြီးမားကြရတဲ့တုံးဆိုတော့ ကုရုတိုင်းဟာယာတိဥရုလည်းအင်မတန်မှကောင်းပါတယ်တဲ့အစာအသောက်အစာအစာတွေအင်မတန်မှပေါ်များကျွယ်ဝပြည့်စုံပါတယ်တဲ့အဲဒီလိုယာတိဥရုကလည်းကောင်းအစာအသောက်တွေကလည်းပြည့်စုံဆိုတော့ကုရုတိုင်းသူတိုင်းသားတွေဟာအင်မတန်မှကျမ်းမာရေးတွေလည်းကောင်းကြပါတယ်တဲ့စိတ်တွေကလည်းအင်မတန်မှထက်ထက်မြဲမြဲတက်တက်ကြွကြွနဲ့စိတ်ဓာတ်တွေကလည်းအင်မတန်မှထက်သန်ကြဒါကြောင့် အဲ့ဒီကုရုတိုင်းသူတိုင်းသားတွေဟာဉာဏ်ပညာအပြင်လည်းကြီးမားကြတယ်တဲ့ဉာဏ်ပညာထက်မြက်ကြအဲ့ဒီလိုဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားက ရွေးချယ်ပြီးတော့အင်မတန်မှနဲ့ရှိုင်းနဲ့နဲ့နဲတဲ့တရားတော်ကိုဒီတရားတော်ကိုရွေးချယ်ပြီးတော့ဟောတော်မူခဲ့ပါတယ်တဲ့အဲ့ဒီနေရာမှာဥပမာလေးတွေနဲ့ပြောပါတယ်ယောက်ျားတယောက်ဟာတဲ့ ရွှေကလပ်ပေါ်မှာပန်းနေအမျိုးမျိုးတင်တယ်ဒီဥပမာလေးလည်းပြပါတယ်နောက်ဥပမာတစ်မျိုးကတော့ရွှေတစ်တာထဲမှာယရနာ9ပါးထည့်ပါတယ်တဲ့အဲ့ဒီဥပမာလေးလည်းပြပါတယ်အဲ့ဒီလိုပါပဲတဲ့ရွှေကလပ်နဲ့တူးတဲ့ရွှေတစ်တာနဲ့တူးတဲ့ကုရုတိုင်းသူတိုင်းသားတွေမှာပန်းအမျိုးမျိုးယရနာ9ပါးသပွဲဖြစ်တဲ့ နဲ့ဆိုင်တဲ့နဲ့နဲတဲ့တတိပဋ္ဌာန်တရားတော်တွေကိုမြတ်စွာဘုရားကဟောတော်မူခဲ့ပါတယ်တဲ့ဒီနေရာမှာအင်မတန်မှအာရစရာလဲကောင်းအင်မတန်မှကျေနပ်စရာလဲကောင်းအတုယူစရာလဲကောင်းတဲ့ကုရုတိုင်းလူတိုင်းသားတွေရဲ့အကြောင်းအရာလေးတွေကိုဆက်ပြီးတော့အဲ့ဒီအထကထာက ပြောပြထားတာလေးတွေကအင်မတန်မှမှတ်သားစရာ ကောင်းပါတယ်အဲ့ဒီကုရုတိုင်းလူတိုင်းသားတွေဟာကုရုတိုင်းလူတိုင်းသားဆိုတဲ့နေရာမှာ ယဟန်နေလဲပါတယ်ယဟန်မတွေလို့ခေါ်တဲ့ဘိက္ခုနီမတွေလဲပါတယ်ယရဏသုံးပါးကိုစိကတ်တဲ့ဥပါဒကာတွေအမျိုးသမီးဥပါတိကာမတွေယဟန်ရှင်လူတွေပေါ့လေအကုန်လုံးကုရုတိုင်းလူတိုင်းသားတွေကတတိပဋ္ဌာန်တရားကို အကုန်လုံးပဲတဲ့ပွားများ အားထုတ်ကြပါလေမြန်မာနိုင်ငံသူနိုင်ငံသားတွေတတိပဋ္ဌာန်တရား ဘုံကြီးတွေရောရှင်တွေရောလူတွေရောအမျိုးသားတွေရောအမျိုးသမီးတွေရောအကုန်ထုတ်နိုင်ကြမယ်ဆိုရင်သိကောင်းမှာပဲကုရုတိုင်းသူတိုင်းသားတွေကတော့အကုန်လုံးထုတ်နိုင်ကြတဲ့အဲ့ဒီကုရုတိုင်းသူကုရုတိုင်းနိုင်ငံမှာအောက်ထစ်ဆုံးအားဖြင့်ကျွန်းနေအမှုလုပ်သမားတွေက တောင်မှသူတို့စကားပြောကြပြီဆိုလို့ရှိရင်တဲ့တတိပဋ္ဌာန်နဲ့ပတ်သက်တဲ့စကားကိုပဲပြောဆိုကြပါတယ်တဲ့ အင်မတန်မှတတိပဋ္ဌာန်ဟာသူတို့ဒီမှာအင်အားကောင်းကျယ်ပြန့်နေတာပေါ့လေအဲ့ဒီအဓိပ္ပာယ်ကိုဆောင်ပါတယ်အဲ့ဒီမှာရေချိုးစိတ်တို့ဘိုင်းငင်တဲ့နေရာအစရှိတဲ့နေရာမှာစကားပြောကြပြီဆိုလို့ရှိရင်တဲ့အကျိုးမရှိတဲ့စကားမပြောကြဘူးတဲ့အဲ့ဒီလိုလဲပြောအဲ့ဒီလိုလဲဆိုထားတယ်နောက်ပြီးတော့အမျိုးသမီးတွေတဦးနဲ့တဦးတွေးကြပြီဆိုလို့ရှိရင် တူကနေမေးလိုက်တယ်ဟဲ့မိတ်ဆွေမပေါ့လေအရှင်မသင်တတိပဋ္ဌာန်တရား၄ပါးတွေကဘယ်တတိပဋ္ဌာန်များပွားနေသလဲလို့အဲ့ဒီလိုမေးတဲ့အဲ့ဒီလိုမေးတဲ့အခါတော့ကျမတော်ဖြစ်လေဘယ်တတိပဋ္ဌာန်မှမပွားပါဘူးလို့အဲ့ဒီလိုပြောလိုက်ပြီဆိုလို့ရှိရင်အော်သင်ရဲ့အသက်ရှင်ခြင်းဟာအင်မတန်မှဆက်ဆုပ်เสียကောင်းတာပဲနောက်ပြီးတော့သင် အသက်တာရှင်းနေပြီမဲ့လို့သေတဲ့လူနဲ့အတူတူပဲသင်ဟာမตาနဲ့အတူတူပါပဲအဲ့ဒီလိုကဲ့ရဲ့ရှုံချအပြစ်တင်ပြီးတော့နောင်တလူမလုပ်ပါနဲ့လို့လည်းသူကဆုံးမဩဝါဒပေးလိုက်တဲ့အဲ့ဒီလိုဆုံးမဩဝါဒပေးပြီးတော့တတိပဋ္ဌာန်တရားရှုမှတ်ပုံရှုမှတ်နည်းတွေကိုလည်းပဲသင်ပြပေးလိုက်တဲ့အင်မတန်မှအာရချိနဲ့ဆရာကောင်းတာပဲနောက်ပြီးတော့ တူကနေမေးလို့အမေးခံရတဲ့အမျိုးသမီးကကျမဖြင့်လေဘယ်တတိပဋ္ဌာန်ကိုပွားနေပါတယ်လို့အဲ့ဒီလိုပြောလိုက်လို့ရှိရင်ဩတာတုတာတုကောင်းပါပဲတဲ့ကောင်းပါပဲတဲ့နဲ့ဒီလိုချီးမွမ်းစကားပြောပြီးတော့အရှင်မတဲ့အရှင်မအရှင်မရဲ့အသက်ရှင်ရခြင်းဟာအင်မတန်မှကောင်းမြတ်တဲ့အသက်ရှင်ရခြင်းဖြစ်ပါတယ်အရှင်မဟာလူဘဝကိုရလာတာဟာလူဖြစ်ရကြုံ납ပါပဲရှင်မအတွက် မြတ်စွာဘုရားပွင့်တော်မူလာတာဖြစ်ပါပေတယ်အဲ့ဒီလိုစသဖြင့်ချီးမွမ်းစကားတွေပြောပြောကြပါတဲ့အခုဒီပဏိဒါရမဆယ်မန်ကုန်းတော်စကံရိပ်တာမှာလာပြီးတော့အာထုတ်ကြတဲ့ယောဂီတွေရှိပါတယ်ရန်ကုန်ကလည်းပါတယ်ပဲခူးကလည်းပါတယ်မော်လမြိုင်စားရှိတဲ့အခြားအခြားမြို့တွေကလည်းပါတယ်စုံနေတာပါပဲအဲ့ဒီလိုပါကြတဲ့ဒီယောဂီတွေထဲမှာသိရမြင်ရကြားရတဲ့ တချို့တချို့သောမိသားစုတွေမှာတဲ့ตาရောသမီးရောမိဘရော အကုန်လုံးပဲမိသားစုတစ်ခုလုံးတတိပဋ္ဌာန်တရားတွေအားထုတ်ထားကြတယ်တချို့ဆိုရင်ညာစင်တွေဘာတွေနားလို့ပြည့်ပြည့်စုံစုံအချင်းကြာကြာ အာရပါရကျေနပ်သည့်အထိအားထုတ်ထားကြတဲ့မိသားစုတွေအခုဒီဆယ်မိုင်ကုန်းဒေါသခရိတ်ဒါမလာပြီးတော့တရားဝင်ကြတဲ့တကြံတွင်တရားလာ ရှုမှတ်ကြတဲ့ ဟောဒီယောဂီတွေရဲ့မှာမိသားစုလိုက်မိသားစု အကုန်နီးပါးပေါ့လေအိမ်မှာအိမ်ဆောင်တဲ့ပုံကိုတူတယောက်သာခြံထားပြီးတော့လာပြီးတော့အထုတ်ကြတဲ့ပုံကိုတွေရှိတယ်အဲ့ဒီပုံကိုတွေကိုခန္ဓာကကုရုတိုင်းကူအမျိုးသမီးတွေလာပြီးမေးမယ်ဆိုလို့ရှိရင်ဒီကဒကာဒကမတွေကဖြေးမှာပါပဲယောဂီသူတော်စင်တွေကဘာတတိပဋ္ဌာန်တရားရှုမှတ်နေသလဲဘယ်တတိပဋ္ဌာန်များရှုမှတ်နေသလဲလို့မေးလို့ရှိရင် ဒီပဏိတာရမဆယ်မိုင်ကုန်းတောစခန်းဤတာမလာအထုတ်ကြတဲ့ယောဂီတွေကပြောမှာပေါ့ကျမတို့ကတော့ဥစဉ်နေရာလဲဥစဉ်တို့ကတော့ကိုရင်နေရာလဲကိုရင်တို့ကတော့ပေါ့လေသိက္ခာရှင်နေရာလဲသိက္ခာရှင်တို့ကတော့တတိပဋ္ဌာန်တရား၄ပါးလုံးအကုန်လုံးပွားပါတယ်ကာယ ानु ပဒနာတတိပဋ္ဌာန်လဲပွားပါတယ်ဖောင်းနာပိနာဘေလန္နာညာလန္နာစသည်မှတ်ပါတယ်လက်ကွေတာခြေကွေတာလက်ဆန္နာခြေဆန္နာဒါတွေအကုန်လုံးမှတ်ပါတယ်ဒါကာယ ानु ပဒနာတတိပဋ္ဌာန်လို့ခေါ်ပါတယ် အဲနောက်ပြီးတော့ယောယောဂီတို့တရားအထုတ်ကျမတို့တရားအထုတ်ကြတဲ့အခါမှာလွင့်တဲ့စိတ်ကလေးတွေစိတ်ကူးတဲ့စိတ်ကလေးတွေကြမ်းစည်းတဲ့စိတ်ကလေးတွေအိမ်ရောက်တဲ့စိတ်ကလေးတွေစသည်အဲ့ဒီစိတ်ကလေးတွေပေါ်လာပြီဆိုလို့ရှိရင်လည်းပဲမှတ်ပါတယ်ဆိုတော့ဟောစိတ်ဓာနုပဒနာလည်းမှတ်ကြပါတယ်ခန္ဓာကိုယ်ထဲမှာကြာကြာလေးထိုင်လာတော့တောင်လာပြီတင်းလာပြီပူလာပြီအမျိုးစုံခံစားရတာကိုအဲ့ဒီခုနဆင်းရဲတဲ့ဝေဒနာတွေခံစားရ ဒီယောဂီတွေထဲမှာပြောတာကြားရတယ်ဥစ္စတိလကြီးကပြောပြသူဒီတရားလျှောက်ကြတဲ့ပုံကိုယ်တွေထဲမှာတဲ့သူကယဟန်တပါးကတော့ဒီလိုက်လာတာမှားပြီတဲ့တဏှာကြီးထင်ရတာကိုပဲတကားခန္ဓာကိုယ်ရဲ့ညောင်းညာကြိုက်ခဲမနေနိုင်ပါဘူးမဖြစ်တော့ပါဘူးပြန်มาတော့မယ်အဲ့ဒီလိုဖြစ်ပါတယ်တဲ့ပြောပါတယ်အဲ့ဒါဒုက္ခဝေဒနာတွေမှတ်နေရတာပေါ့နောက်ပြီးတော့ယဟန်တပါးလို့ပဲပြောပါတယ်အဲ့ဒီယဟန်တပါးကတော့ သူကတော့တရားလဲဝါသနာမပါပါဘူးတဲ့တရားလဲမှတ်ခြင်းနဲ့ဆန္ဒမရှိပါဘူးတဲ့သူ့ဆရာကခေါ်လို့ပါလာရတာပါတဲ့မမှတ်ခြင်းမှတ်ခြင်းနဲ့မှတ်နေရတာပါတဲ့အဲ့ဒီလိုလဲပြောတယ်သူလဲပြင်မနေချတာပေါ့လေဆိုလိုတာကတော့ယောဂီတွေမှာအခမ်းရခက်တဲ့ဒုက္ခဝေဒနာတွေလည်းမှတ်နေရပါတယ်နောက်ပြီးတော့မြင်နေကြားတယ်နားနေစားတယ်ထိတယ်သိတယ်နဲ့မှတ်ရပါတယ်ဒါကတော့ဓမ္မနုပဒနာတတိပဋ္ဌာန်ခေါ်တာပေါ့လေ ဒါကြောင့်အဲ့ဒီကုရုတိုင်းကအမျိုးသမီးတွေဘယ်လိုမျိုးသမီးပဲလာမေးမေးပဏိတာရမှာဆယ်မိုင်ကွန်းတောစကန်ရိပ်တာမှာမှတ်နေကြတဲ့ယောဂီတွေကတော့တတိပဌံတစ်ပါးတည်းမကဘူး၄ပါးမှတ်မှတ်နေတယ်လို့အဲခွန်ကြီးဝင်ကြွားစွာနဲ့ပြောမယ်ဆိုရင်လည်းပြောလို့ရပါတယ်အဲ့ဒီကုရုတိုင်းသားတွေကြားသွားမယ်ဆိုလို့ရှိရင်လည်းပဲဟောပဏိတာရမှာဆယ်မိုင်ကွန်းတောစကန်ရိပ်တာမှာတရားမှတ်နေကြတဲ့ယောဂီတွေရဲ့ ဘဝဟာအင်မတန်မှရှင်းတတ်စရာကောင်းပါပြီတဲ့သာဓုသာဓုလို့ခေါ်ကြပါလိမ့်မယ်သင်တို့ရဲ့အသက်ရှင်ရခြင်းဟာကောင်းသောအသက်ရှင်ခြင်းဖြစ်ပါတယ်သင်တို့ရဲ့လူဘဝရခြင်းဟာအင်မတန်မှလူဖြစ်ရကျိုးနပ်ပါတယ်သင်တို့အတွက်မြတ်စွာဘုရားပွင့်တော်မူတာဖြစ်ပါတယ်စသဖြင့်ဒီလိုချီးမွမ်းစကားတွေပြောကြမှာဖြစ်ပါတယ်အဲ့တော့ပဏိတာရမဆံမန်ကွန်တော်စကံရိပ်တာမှာခုတတိပဋ္ဌာန်တရားတွေကြိုးစားပွားများအထုတ်နေကြတယ်အဲ့ဒီထဲမှာ ကုရုတိုင်းသူတိုင်းသားတွေတွင်မကကုရုတိုင်းသူတိုင်းသားတွေကို အမိပြုပြီးတော့တရိษံတွေကတော့မှတတိပဋ္ဌာန်တရားကိုပွားများ အထောက်ကြပါတယ်တဲ့ပူပြီးတော့အာရရှင်းတတ်စရာကောင်းပါတယ်တခါလားတဲ့ကခြေတဲ့တူးကဘိက္ခုနီမတွေနေတဲ့ကြောင်းကိုသွားတယ်သွားတဲ့အခါမှာခဏခိတခဏနေပြီးတော့နားနေပြီးတော့ ပြန်လာပေါ့လေပြန်တဲ့အခါရောက်တော့သူ့မှာလည်းပဲတဲ့ဘာလေးပါလာတော့ဆိုတော့ကြက်တူရွေးလေးတကောင်ပါလာတယ်အဲ့ဒီကြက်တူရွေးလေးကိုစကားပြောသင်နေတယ်အဲ့ဒီကချီတွေကအဲ့ဒီကြက်တူရွေးလေးကိုသူကမေ့ပြီးတော့ပြန်သွားတယ်ပြန်သွားတဲ့အခါရောက်တော့ဘိက္ခုနီမအကြောင်းမှာတာမဏိမလေးတွေလည်းရှိအဲ့ဒီတာမဏိမလေးတွေကအဲ့ဒီကြက်တူရွေးလေးကိုဆက်လက်ပြီးတော့ဟိုမွေးထားကြတာပေါ့လေပြုစုစောင့်ရှောက်ထားကြတာပေါ့ အဲ့ဒီလိုပြုစုဆောင်ရှောက်ပြီးတော့ဘိက္ခုနီမကျောင်းမှာပဲအဲ့ဒီဘိအဲကြက်တူရွေးလေးနေနေအဲ့ဒီကြက်တူရွေးလေးကိုလည်းနာမည်ပေးထားတယ်ဗုဒ္ဓရခိတာတဲ့ကြက်တူရွေးလေးရဲ့နာမည်ကတနေ့တော့အခါမှာတော့ထေရီမာကြီးတယောက်ကအဲ့ဒီသူ့ရဲ့ရှေ့ကိုရောက် နေတဲ့ကြက်တူရွေးလေးကိုမေးတယ်ဟဲ့ကြက်တူရွေးလေးဗုဒ္ဓရခိတာဗုဒ္ဓရခိတာလို့ခေါ်တော့ ဘာလဲရှင်မလို့အဲ့ဒီခုနသူဗမာသူကအဲ့ဒီခုနစကားပြောတတ်တာကိုလူစကားပြောတတ်တော့ဘာလဲရှင်မတဲ့အဲ့ဒီလိုပြန်ပြီးတော့ပြောတယ်ပြောတဲ့အခါတော့ဗုဒ္ဓရခိတာသင်တတိပဋ္ဌာန်တရားတွေကဘယ်တတိပဋ္ဌာန်ကိုများသင်ပွားပြီးနေသလဲလို့မေးတဲ့အခါတခုမှမပွားပါဘူးအရှင်မတဲ့အရှင်မကြီးတဲ့ထေမကြီးတဲ့ထေရီမကြီးတဲ့ဒီလိုပြောတဲ့အခါတော့ဗုဒ္ဓရခိတာယဟန်ဒီရဲ့ဌာမနေတဲ့ သူဆိုတာတဲ့ကမ္မထန်တရားလက်လွတ်နဲ့မနေသင့်ဘူးတဲ့သင်ဟာကမ္မထန်တရားတစ်ခုခုကို ပွားသင့်တယ်တဲ့တတိပဋ္ဌာန်တစ်ခုခုကိုပွားသင့်တယ်သင်ဟာတတိဟာတော့စွန့်ញင်မှာစွန့်နိုင်မှာပါဒါလေးတော့သင်စွန့်နိုင်မှာလိမ့်မယ်ဘယ်လိုကမ္မထန်စီးပြန်ရမလို့ဆိုတော့အယိုးအယိုးအယိုးနဲ့သူ့ရဲ့ခန္ဓာကိုယ်ကြီးကိုစိတ်ဆိုင်အာယုံပြုပြီးတော့အယိုးစုအယိုးစုအယိုးစုနဲ့သူကအဲ့ဒီလို စိတ်ထဲကလည်းနှလုံးသွင်းပါဇက်ကလည်းရွတ်ဆိုးဖို့ထေရီမကြီးကသင်ပေးတယ်သင်ပေးတဲ့အခါတော့အဲ့ဒီကြက်ကျွေးလေးကအဲ့ဒီထေရီမကြီးသင်ပေးတဲ့အတိုင်းပဲအယိုးအယိုးအယိုးအယိုးစုအယိုးစုအယိုးစုနဲ့အဲ့ဒီလိုသူ့ရဲ့ပါဇက်ကအတန်ထွက်ရွတ်ဆိုးစိတ်ကလည်းဆင်းရင်ပြီးတော့နေတယ်တဲ့အဲ့ဒီလိုနဲ့နေလာလိုက်တာတနေ့တော့အခါမှာတော့သူကတိုင်းတိုင်းတိုင်းတိုင်းအပေါ်မှာမနဲ့နန်းနဲ့ခင်းပေါ့လေ နေပူဇာလှုံးနေတယ်အဲ့ဒီလိုနေပူဇာလှုံးနေတဲ့အချိန်အခါမှာငှက်တကောင်ကသူ့ရဲ့ခြေထောက်နဲ့အဲ့ဒီခုနကြက်တူလေးကိုကုတ်ပြီးခြီးသွားတယ်တုတ်သွားတယ်အဲ့ဒါကိုမြင်ရတဲ့ထေရီဟိုတာမဏိမာလေးတွေကနေပြီးတော့ဝိုင်းပြီးတော့ခဲတွေဘာတွေနဲ့ပြစ်ချောက်ကြတယ်လွတ်သွားအောင်အဲ့ဒီကြက်တူလေးကလည်းသူ့ကိုအဲ့ဒီငှက်ကတုတ်ချီသွားတဲ့အခါသူကိရိကိရိကိရိနဲ့သူကကြက်တူလေးနဲ့អော်တာပေါ့လေអော်တဲ့အခါတော့အဲ့ဒီတာမဏိမာလေးတွေကသိတာနဲ့ဝိုင်းပြီးချောက်ကြအဲ့ဒီတင် သူပြန်ပြီးတော့ကြလာကြလာတဲ့အခါတော့ထေရီမာကြီးတယောက်ကမေးတယ်ဗုဒ္ဓရကိတာတင့်ကိုအဲ့ဒီငှက်ကခြီးသွားတဲ့အခါရောက်တော့တင့်ရဲ့စိတ်ထဲမှာဘလို့အတွေးများတွေးမိတယ်လဲတင့်စိတ်ထဲမှာဘလို့စိတ်ကူးတွေများစိတ်ကူးနေတယ်တော့လို့အဲ့ဒီလိုမေးတယ်မေးတဲ့အခါတော့အခြားတော့စိတ်မကူပါဘူးတဲ့အယိုးစုတစ်ခုကနေပြီးတော့အယိုးစုကြီးတစ်ခုကိုခြီးသွားတာပဲဒီအယိုးစုဘယ်နာလေးများပြေပြီးတော့ ပြန့်ကျဲပြီးတော့ကြလေမလဲလို့အယိုးစုအယိုးစုဆိုတဲ့ကမ္မထံကိုပဲဆက်လက်ပြီးတော့အဲ့ဒီဟာကိုနှလုံးသွင်းနေတာပါတဲ့အဲ့ဒီလိုပြောတဲ့အခါတော့ဩတာဓုတာဓုကောင်းပြီဆိုတာကောင်းပြီဆိုတာဘုရားရခိတာသင်ဟာဒီလိုကမ္မထံကိုစီးပြနေမယ်ဆိုလို့ရှိရင်ဘဝတွေကုံဆုံးသွားတဲ့နိဗ္ဗာန်အတွက်သင်အတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့အဲ့ဒီလိုပြောပြီးတော့အားပေးစကားပြောပါတယ်တဲ့ဒီဇာလန်းလေးဟာလည်းပဲ ကုရုတိုင်းလူတိုင်းသားတွေဟာတတိပဋ္ဌာန်သူတို့ကိုယ်တိုင်အားထုတ်ရနေမဟုတ်ဘူးတဲ့သူတို့အမိပြုပြီးတော့တတိပဋ္ဌာန်တရားတွေကြိုးစားပွားများအားထုတ်ကြတယ်တဲ့အာရစရာကျင့်တ်စရာကောင်းပါလေဒီတရားကတခါမှလည်းမဟုတ်ဘူးတရားဟောတာလည်းသိပြီးတော့လေ့ကျင့်မရှိဘူးတဏှာကြီးကိုဟောရမယ်ဟောပြောမဲ့စကားနဲ့နာယီနဲ့ချိန်ဆပြီးတော့ပြောရမှာပေါ့လေခုပဲနာယီဝက်တာတာလေးတော့ကုံသွားပြီတရားကစမယ် ဘာစရမလဲဆိုတော့မြတ်စွာဘုရားခုနကပါဠိလိုဟောကြားလိုက်တဲ့စကားတွေပါဠိစကားတွေဆိုတော့နားမလည်သေးဘူးအဲ့ဒါလေးတွေကိုမြန်မာလိုပြောပြမှနားလည်မယ်ဧကယနောယံဘိခဝေမေကိုတတ္တနံဝိတုဒ္ဓိယာတောကပရိဒေဝနံသမတိကမာယဒုက္ခဒေါမနတာနံအထင်ကမာယညာယတအဓိကမာယ နိဗ္ဗာနတသစ္စိကရိယာယယတိတံသတ္တာရောတတိပဋ္ဌာနာဘေကဝေယဟန်တို့ယရိတံယေဤမေသတ္တာရောတတိပဋ္ဌာနာအရှင်တတိပဋ္ဌာန်၄ပါးတို့သည်တန်တိရှိကြပါပေကုန်၏အယံဤတတိပဋ္ဌာန်၄ပါးအရှင်တရားလန်းစဉ်သည်တတ္တာနံဖယပစ္စိကဗုဒ္ဓအရိယတာဝကအလောင်းတတ္တဝါအပေါင်းတို့၏ ဝိတုဒ္ဓိယကိလေသာအညီအကျေးမှကင်းဝေးစင်ကြယ်ခြင်းအကျိုးငါဧကယနောမကောတကြောင်ဒီသောလမ်းတခုဒီသောလမ်းမေရီယဟန်တို့တဲ့စိတ်အညီအကျေးကင်းဝေးစင်ကြယ်ဖို့ရာအတွက်တလမ်းလည်းပဲရှိတယ်တဲ့လမ်းခွဲမရှိဘူးနှစ်လမ်းမရှိဘူးနှစ်ခုမြောက်လမ်းမရှိဘူးတလမ်းလည်းပဲရှိတယ်တဲ့မြတ်စွာဘုရားက စိတ်အငြိအကျေးကင်းဝေးစင်ကြယ်ဖို့ရအတွက်အဲ့ဒီလမ်းကဘာလမ်းလဲဆိုတော့တတိပဋ္ဌာန်လမ်းတဲ့စိတ်အငြိအကျေးကင်းဝေးစင်ကြယ်အောင်တတိပဋ္ဌာန်ဤအားထုတ်လို့ရှိရင်စိတ်အငြိအကျေးတွေကင်းဝေးစင်ကြယ်ပါတယ်တိတ်တထဖရာလောင်းတတိပဋ္ဌာန်ဤကျင့်ခဲ့တယ်သူကဖရာစုပန်းတဲ့ပုဂ္ဂိုလ်ဖြစ်တော့တတိပဋ္ဌာန်ကျင့်ပြီးတော့ဟောဒီတတိပဋ္ဌာန်၄ပါးကိုပဲမှတ်ပါတယ်တတိပဋ္ဌာန်၄ပါးကိုမှတ်ပြီးတော့ ဖျားစုပန်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်တော့သူကစိတ်ညစ်ကြေးတွေကင်းစင်းပြီးတော့သူကဖျားဖြစ်သွားတယ်ပစ္စေကဗုဒ္ဓအလောင်းတွေကလည်းပဲပစ္စေကဗုဒ္ဓဖြစ်ဖို့ရာအတွက်ဒီတတိပဋ္ဌာန်၄ပါးကိုပဲကျင့်ရပါတယ်တဲ့ဒီတတိပဋ္ဌာန်၄ပါးမကျင့်ဘူးဆိုရင်ဖြင့်ဘယ်ပစ္စေကဗုဒ္ဓမှလည်းမဖြစ်နိုင်ဘူးဘယ်ဖရာမှလည်းမဖြစ်နိုင်ဘူးဒီ၄ပါးကိုတတိပဋ္ဌာန်လမ်းစဉ်ကိုဖယ်ရှားထားလို့ဖရာလည်းမဖြစ်နိုင်ဘူးပစ္စေကဗုဒ္ဓလည်းမဖြစ်နိုင်ဘူး နောက်ပြီးတော့တဲ့ယဟနာဆိုတာရှိပါတယ်အဲ့ဒီယဟနာပုဂ္ဂိုလ်တွေစိတ်အညစ်အကြေးတွေကင်းဝေးစင်ကြဲကြပါတယ်အဲ့ဒီလို စိတ်အညစ်အကြေးကင်းဝေးစင်ကြဲပြီးတော့ယဟနာဖြစ်ဖို့ရာဆိုတာလည်းပဲတဲ့ဒီတတိပဋ္ဌာန်လေးပါအကျင့်တရားလမ်းစဉ်ကိုပဲရှောက်ရပါတယ်ဒီတတိပဋ္ဌာန်တရားအကျင့်လေးပါလမ်းစဉ်နဲ့ပဲအဲ့ဒီယဟနာအဖြစ်ကိုရရှိနိုင်ပါတယ်တဲ့ဒီတော့ ယဟနာအဖြစ်မရခင်အနာဂံအဖြစ်ရှိပါတယ်တက္ကရာဂံရှိပါတယ်သောတာပန်ရှိပါတယ်ဒီတော့သောတာပန်ဖြစ်ခြင်းလည်းပဲဒီတတိပဋ္ဌာန်၄ပါးအကျင့်တရားလမ်းစဉ်ကိုပဲကျင့်ရမယ်ရှောက်လန်းရမယ်တက္ကရာဂံဖြစ်ခြင်းလည်းဒီတိုင်းပဲအနာဂံဖြစ်ခြင်းလည်းဒီတိုင်းပဲသောတာပန်ဖြစ်ခြင်းဒီတတိပဋ္ဌာန်တရား၄ပါးမှတ်တက္ကရာဂံဖြစ်ခြင်းလည်းဒီတတိပဋ္ဌာန်တရား၄ပါးမှတ်အနာဂံဖြစ်ခြင်းလည်းဒီတတိပဋ္ဌာန်တရား၄ပါးမှတ် ယဟနာဖြစ်ခြင်းလေဒီတတိပဋ္ဌာန်တရား၄ပါးမှတဲ့အဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုမကျင့်သုံးမှုဆိုရင်တော့သောတာပန်လည်းမဖြစ်နိုင်ဘူးတက္ကရာကံလည်းမဖြစ်နိုင်ဘူးအနာကံလည်းမဖြစ်နိုင်ဘူးယဟနာလည်းမဖြစ်နိုင်ဘူးဒါကြောင့်ဒီတတိပဋ္ဌာန်တရားအကျင့်၄ပါးကိုကျင့်ရင်တဲ့စိတ်အရေးကြီးတွေကင်းဝေးစင်ကြယ်တယ်တဲ့ယောဂီတွေအခုမှတ်ကြပါတယ်ထိုင်မှတ်တဲ့အခါဖောင်းနေပိန်နေမှားရပါတယ် ဖောင်းတယ်လို့မှတ်တဲ့အခိုက်မိမိရဲ့စိတ်ကလေးဖောင်းစားကနေပြီးတော့ဖောင်းဆုံးအထိတရွေ့ရွေ့နဲ့ကြွတက်ပြီးတော့ဖောင်းသွားတာတောင်းတင်းလှုပ်ရှားသွားတာဒါလေးကိုစိတ်ကကပ်ပြီးတော့ပါသွားမယ်ပိန်တဲ့အခါမှာလည်းဒီတိုင်းပဲကပ်ပြီးတော့ပါသွားမယ်ဆိုလို့ရှိရင်ဘယ်လောဘအငြိအကျေးဘယ်ဒေါသအငြိအကျေးမှအဲ့ဒီအချိန်အခါမှာမဝင်နိုင်ဘူးကင်းစင်ပြီးတော့နေတယ်တစ်ခါမှတစ်ခါကင်းစင်တယ်နှစ်ခါမှနှစ်ခါကင်းစင်တယ်အကြိမ်ကြိမ်မှတ်တော့အကြိမ်ကြိမ်ကင်းစင်တာဘောခုတရားအတွင်းမှာရက်တည် ရက်တွေတော်တော်များတာပဲနိုင်နဲ့တွက်ရင်ပိုများတယ်မိနစ်နဲ့တွက်ရင်တော့ပိုများတော့တာပေါ့စက္ကန့်နဲ့တွက်ရင်တော့ပိုများတယ်စက္ကန့်မောင်များစွာရှိတယ်တစ်စက္ကန့်မှာတမတ်လုံးနဲ့တွက်မယ်ဆိုလို့ရှိရင်အမှတ်ဒီအများကြီးပဲဒီကြံတွင်းမှာမှတ်တဲ့အမှတ်ဒီကအဲ့ဒီမှတ်တိုင်းမှတ်တိုင်းမိမိရဲ့စိတ်ကလေးတွေလောဘကိလေသာအငြိအကျေးစိတ်အငြိအကျေးလိုချင်မှုလိုချင်စရာအအောင်တွေကိုလိုချင်တယ်ဆိုလို့ရှိရင်ဒါလည်းစိတ်အငြိအကျေးတစ်ခုပဲတဲ့စိတ်မှာအငြိအကျေးတွေကင်းညစ်ပေသွားပြီတဲ့ စိတ်ပြက်နေတယ်စိတ်ညစ်နေတယ်စိတ်ဆိုးနေတယ်ဒေါသတွေထွက်နေတယ်စိတ်ဓာတ်တွေကျနေတယ်အဲ့ဒါဆိုလို့ရှိရင်လည်းပဲစိတ်မှာအညစ်အကြေးတစ်ခုပေးနေပြန်ပြီတဲ့ဒေါသဆိုတဲ့အညစ်အကြေးပေးနေပြန်ပစ္စည်းဥစ္စာရှိတဲ့ပုဂ္ဂိုလ်ကပစ္စည်းကိုအကြောင်းပြုပြီးတော့မာနတွေဖြစ်ကြရုပ်ရည်လာတဲ့သူကလည်းရုပ်ရည်ကိုအကြောင်းပြုပြီးတော့မာနတွေကြီးကြပညာတတ်တဲ့ပုဂ္ဂိုလ်ကလည်းပညာယာရုတတ်တဲ့ပုဂ္ဂိုလ်ယာရုရှိတဲ့ပုဂ္ဂိုလ်ကလည်းယာရုကိုအကြောင်းပြုပြီးတော့မာနတွေကြီးနေပြီဟော သူကစိတ်ဓာတ်ကြီးတက်ကြွနေပြီဘသူမှလူမထင်ဘူးအဲအဲ့ဒီလိုစိတ်ဓာတ်တွေဝင်နေပြီဆိုရင်စိတ်မှာအညစ်အကြေးတွေမြစ်ပေနေပြီတဲ့ကိုယ်ရဲ့တာရင်မနာလိုဘူးကိုယ်မှာရှိတဲ့ဟာလေးတွေမပေးခြင်းဘူးဟောအိတ်တာမစ္စရိယအစရှိတဲ့အညစ်အကြေးတွေစိတ်အညစ်အကြေးတွေအများကြီးပါပဲအဲ့ဒီစိတ်အညစ်အကြေးတွေမိမိတဏ္ဍာမှာဖြစ်လာပြီဆိုလို့ရှိအဲ့ဒီအညစ်အကြေးတွေကင်းစင်သွားအောင်လုပ်ရှင်တဲ့ဆန္ဒရှိရင်တဲ့ဟောဒီတတိပဋ္ဌာန်ကိုပဲကျင့်ရပါတယ်ဒီတတိပဋ္ဌာန်ကျင့်လို့ရှိရင် ကျင့်နိုင်သလောက်အဲ့ဒီအညစ်အကြေးတွေအကုန်လုံးသူကအင်အားကောင်းလာတဲ့အခါမှာသူကယဟန္တာဖြစ်တဲ့အခါတော့ယာနုံးကြီးသူကဒီစိတ်အညစ်အကြေးတွေကင်းစင်သွားတယ်သောတာပန်မို့သောတာပန်မှာဆိုရင်တော့၄ပုံတစ်ပုံစိတ်အညစ်အကြေးတွေကင်းစင်သွားတယ်တက္ကရာဂမှာဆိုရင်တဝက်စိတ်အညစ်အကြေးတွေကင်းစင်သွားတယ်အနာဂံမှာဆိုရင်တော့၄ပုံ၃ပုံစိတ်အညစ်အကြေးတွေကင်းစင်သွားတယ်ယဟန္တာမှာတော့ယာနုံးကြီးစိတ်အညစ်အကြေးတွေကင်းစင်သွားတယ်တဲ့ အဲ့ဒီလိုစိတ်အငြိအကျေးတွေကင်းစင်ဖို့ရာအတွက်လှုပ်ရှင်တဲ့ဒီတတိပဋ္ဌာန်ကိုပဲရှုမှတ်ပွားများအထောက်ရပါတယ်တဲ့ဒီတော့ပဏိတာရမဆယ်မိုင်ကုံတော်စခန်းရိပ်သာမတကြံတွင်သွားပြီးတော့တရားအထုတ်ကြတယ်အာမထုတ်ကြတဲ့ပုဂ္ဂိုလ်တွေကအိမ်ပြန်ရောက်လာတဲ့အခါတငယ်ချင်းတွေအိမ်သူအိမ်သားတွေမိတ်ဆွေအပေါင်းအသင်းတွေကမေးမယ်ပဏိတာရမဆယ်မိုင်ကုံတော်စခန်းရိပ်သာသွားပြီးတော့တတိပဋ္ဌာန်တွေအထုတ်တယ်တရားတွေအထုတ်တယ်ဘာအကျိုးတွေရသလဲလို့မေးလာလို့ရှိရင် ပြောပြတတ်ဖို့လိုပါတယ်မြတ်စွာဘုရားကဒီနေရာမှာဥပမာလေးနဲ့ပေးပြီးတော့ပြောထားပါသေးတယ်ဘယ်လိုလဲဆိုတော့ကဗလာရောင်းတဲ့ကုန်းတယ်တစ်ခုပေါ့လေကုန်းတယ်တူတဲ့သူ့ရဲ့ကဗလာတွေကတသိန်းတသိန်းတန်ပါတယ်သိန်းချီပြီးတော့တန်တဲ့ကဗလာတွေတန်ဖိုးကြီးတဲ့ကဗလာတွေ ။ तू ကရောင်းတယ်တဲ့ရောင်းတဲ့အခါတော့ကဗလာတွေယူကြအောင်မလားပြို့ကဗလာတွေပါပြို့ကဗလာပြို့ကဗလာပြို့နဲ့ तू ကဒီတိုင်းရိုးရိုးပဲអော်တာကိုអော်တဲ့အခါတော့ကြားတဲ့လူတွေကဩကဗလာဆိုတာလဲသပင်နဲ့လှုပ်ထားလဲကဗလာရှိတာပဲသားကြီးနဲ့လှုပ်ထားတဲ့ကဗလာလဲရှိတာပဲအဲ့ဒါတွေကကြမ်းလဲကြမ်းတယ်အနံလဲဆိုးတယ်အည်သွေးလဲညံ့တယ်တန်ဖိုးလဲနဲတယ်ဟောသူတို့ကအဲ့လိုဟာမျိုးတွေထင်ပြီးတော့ကဗလာကဗလာဆိုရိုးអော်တဲ့အခါတော့អော်ပြီးတော့ကြော်ညာပြီးတော့ရောက်တဲ့အခါတော့ကြားသမျှလူတွေကစိတ်မဝင်စားကြဘူး လူတယောက်ကတော့အဲ့ဒီလိုမဟုတ်ဘူးကျွန်တော်ကပလာတွေကတော့ဟိုသူတို့ခင်မှာဆိုလို့ရှိရင်တော့ဘုရားလက်ထက်ကခန္ဓာရတိုင်းဖြစ်ကပလာအကောင်းဆုံးလို့ဆိုပါတယ်အဲ့ဒီခန္ဓာရတိုင်းဖြစ်ကပလာပါပြုဤတွေးရလဲကောင်းပါတယ်သူကအယောင်တွေးရလဲကောင်းပါလေအင်မတန်မှလည်းနူးညံ့ပါလေစသဖြင့်သူကသူ့ရဲ့ကဗလာရဲ့အကြီးအတွေးတွေကိုအကုန်ထုတ်ပြီးတော့သူကကြောညာတယ်ကိုကြောညာတဲ့အခါတော့အဲ့ဒီကဗလာကို ဝယ်နိုင်တဲ့သူတွေကဝယ်ကြတော့တာပေါ့မဝယ်နိုင်တဲ့သူတွေကတော့အဲ့ဒီကပလာကိုမြင်ဘူးကျင်ရတယ်ဒါနဲ့အဲ့ဒီကပလာတွေကိုမြင်ဘူးအောင်ကြည့်လိုက်ကြမယ်ဆိုပြီးကြည့်ကြတယ်အဲ့ဒီလိုပါပဲတဲ့မြတ်စွာဘုရားက तू ကတတိပဋ္ဌာန်တရားကိုချက်သားတို့အားထုတ်ကြကာယ ानु ပဒနာတတိပဋ္ဌာန်လည်းအားထုတ်ကြဝေဒနာ ानु ပဒနာတတိပဋ္ဌာန်လည်းအားထုတ်ကြစိတ် ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်တွေလည်းအားထုတ်ကြလို့အဲ့ဒီလို ဒီတတိပဌာန်တရား၄ပါးဟာတကြောင်ဤသောလမ်းပဲဒီတလမ်းပဲရှိတာပဲလို့မြတ်စွာဘုရားတာမန်လေးပဲဟောမယ်ဆိုရင်ကြားနာရတဲ့ပရိသတ်တွေကအဲ့ဒီတတိပဌာန်တရားပေါ်စိတ်ဝင်စားမှုရှိကြမှာမဟုတ်ဘူးတဲ့ဒါကြောင့်မြတ်စွာဘုရားကจิตသားတို့ဟောဒီတတိပဌာန်တရား၄ပါးကိုကျင့်သုံးလို့ရှိရင်တော့သင်တို့တဏ္ဍာမှာညစ်မဲနေအောင်လုပ်နေတဲ့စိတ်အငြိအကျေးတွေအမျိုးမျိုးရှိတယ်တဲ့အဲ့ဒီစိတ်အငြိအကျေးတွေကင်းစင်သွားလိမ့်မယ်တဲ့ အဲတတိပဋ္ဌာန်တရားအားထုတ်လို့ချင်းနံပါတ်1စိတ်ညစ်ကြေးတွေကင်းစင်သွားမယ်အဲ့ဒီလိုမြတ်စွာဘုရားအကျိုးကိုဖော်ထုတ်ပြီးတော့ဟောတဲ့အခါရောက်တော့ဒီတတိပဋ္ဌာန်တရားကိုနာယူခြင်းနဲ့ဆန္ဒတွေလည်းဖြစ်သွားရတယ်အဲ့ဒီတတိပဋ္ဌာန်တရားကိုသင်ယူမှတ်သားခြင်းနဲ့ဆန္ဒတွေလည်းဖြစ်သွားရတယ်ဟိုနှုတ်ထက်မှာဆောင်းထားခြင်းနဲ့နှုတ်တက်ရအောင်လုပ်ခြင်းနဲ့နောက်ပြီးတော့သူတစ်ပါးကိုလည်းပြန်ပြီးတော့ပြောပြခြင်းနဲ့စိတ်တွေဖြစ်ကြတယ် စာတွေ့ရင်မကငါကိုယ်တိုင်တွေ့အောင်ကြိုးစားမယ်လို့လက်တွေ့အားထုတ်ခြင်းနဲ့ဆန္ဒတွေလည်းဖြစ်သွားရတယ်တဲ့မြတ်စွာဘုရားကဒါကြောင့်သူကခုနကဗလာအယောင်ကောင်းတဲ့ပုဂ္ဂိုလ်လိုပေါ့လေမြတ်စွာဘုရားကလည်းပဲတတိပ္ပံတရားသူ့ရဲ့သားတော်တမိတော်တွေကိုအင်မတန်မှအားထုတ်စေခြင်းနဲ့စိတ်အငြိအကြီးတွေမကဲစင်ဘူးဆိုရင်တဲ့အငြိအကြီးကနှမျိုးရှိပါတယ်ခန္ဓာကိုယ်အငြိအကြီးရဲ့စိတ်အငြိအကြီးရဲ့ခန္ဓာကိုယ်အငြိအကြီးကိုတော့လူတွေဟာအမြဲတမ်းပဲတုတ်တင်နေကြတယ် ရေတွေချိုးကြဆက်ပြားတွေတိုက်ကြတချို့ဆိုရင်အမွှေးတွေပါဟိုလိမ့်ညအဲ့ဒီလိုလောကလူတွေကခန္ဓာကိုယ်အညီအကျေးကိုတော့သူကသန့်စင်အောင်လုပ်ဖို့ရအတွက်စိတ်ထက်တန်ရတယ်အမြဲတမ်းပဲနေတိုင်းနေတိုင်းပဲရေချိုးကြတချို့ဆိုလို့ရှင်နှခါချိုးကြခန္ဓာကိုယ်တန်ရှင်းအောင်လေခန္ဓာကိုယ်တန်ရှင်းရေးအတွက်ကြောင့်တော့ကြောင်းညာစိုက်ကြအဲစိတ်အညီအကျေးတွေတန်ရှင်းအောင်လုပ်ဖို့ရောက်တော့တတ္တဝါတွေက အားနည်းနေကြတယ်ကြောင်းကြမဆိုင်ရှင်ရဘူးအရေးမကြီးဘူးလို့ပဲထင်းနေကြတာဘုရားကလည်းသိတာဗောဒါကြောင့်စိတ်အငြိအကျေးတွေကင်းစင်အောင်တဲ့သင်တို့ခန္ဓာကိုယ်အငြိအကျေးတွေကင်းစင်အောင်တန်ရှင်းအောင်လုပ်ရသလိုစိတ်ကိုလည်းပဲစိတ်မှလည်းပဲအငြိအကျေးတွေကအများကြီးတဲ့အဲ့ဒီအငြိအကျေးတွေကင်းစင်အောင်လုပ်ဖို့လိုသေးတယ်အဲ့ဒီအငြိအကျေးတွေကင်းစင်ဖို့ရာအတွက်အမတန်ရည်ကြည်တယ်စိတ်အငြိအကျေးတွေမကင်းစင်မှုလောဘတွေဖြစ်ဒေါသတွေဖြစ်မာနအိတ်သားမစ္စရိယတွေဖြစ် အဲ့ဒီခုနစိတ်အညစ်အကြေးတွေအမျိုးမျိုးပါပဲအာရိကအနုတ္တပတဲ့ဌိနမိတ်တဲ့ပြင်းကြီးတာထိုင်းမိုက်တာဌိနမိတ်တာအာရိကအနုတ္တပဆိုတာမကောင်းမှုတွေမှမရှက်တာမကြောက်တာဥဒိစ္စကုတ်ကုစတဲ့စိတ်တွေပြန်လွင်တာစိတ်ထဲမှာခုနကမကောင်းတဲ့မကောင်းတဲ့ပြောမှပြူမှတွေကိုပြန်တွေးလိုက်တိုင်းပူပန်းနေရတယ်အဲ့ဒီဟာတွေရတယ်အကုန်လုံးစိတ်အညစ်အကြေးတွေပါပဲတဲ့အဲ့ဒီစိတ်အညစ်အကြေးတွေမကင်းစင်ဘူးဆိုရင်အဲ့ဒီစိတ်အညစ်အကြေးတွေသတ္တဝါတွေကိုသိဒုက္ခပေးတာပဲ ယောဂီတွေကိုဘဝကိုပြန်ဆင်းကြည့်လေအမတမ်းမှသတိတံဝေကရစရာကောင်းလောက်အောင်မယ်ဒါတွေကဒုက္ခပေးခဲ့ပါလေကိုငငယ်လေးကနေစားပြီးတော့အခုအသက်အရွယ်အထိအေးအေးဆေးဆေးလေးပြန်တွေးကြည့်လို့ရှင်လောဘကြောင့်ကိုယ်စိတ်တွေညစ်ခဲ့ရတယ်ဒေါသကြောင့်စိတ်တွေညစ်ခဲ့ရတယ်မာနကြောင့်စိတ်တွေညစ်ခဲ့ရတယ်အိတ်တမစ္စရိယကြောင့်စိတ်တွေညစ်ခဲ့ရတယ်စိုးနေတာပါပဲအဲ့ဒီစိတ်အညစ်ကြေးတွေနှိမ့်ဆက်လို့တတ္တဝါတွေငရဲရောက်ကြရ တိရစ္ဆာန်ဖြစ်ကြရပြိတ္တာဖြစ်ကြရအသူတကယ်ဖြစ်ကြရအဲ့ဒီအခုတိရစ္ဆာန်တွေကျွဲနွားခြင်းငှက်တွေကိုယ်တိုင်တွေ့နေရတာပဲအဲပြိတ္တာတွေအသူတကယ်တွေငရဲသရဝါတွေအဲ့ဒီသရဝါတွေဟာဘာကြောင့်သူတို့အဲ့ဒီဘဝတွေရောက်နေကြရတဲ့လုံးဆိုလို့ရှိရင်စိတ်အငြိအကျေးတွေကဲစင်အောင်မလုပ်ခဲ့ကြလို့ စိတ်စိတ်အညစ်အကြေးတွေဟာသူတို့ကိုဒုက္ခရောက်အောင်လုပ်နေတာတဲ့တစ်ချိန်လုံးကသူတို့လောဘစိတ်အညစ်အကြေးတွေဖြစ်ခဲ့ကြတယ်ဒေါသစိတ်အညစ်အကြေးတွေဖြစ်ခဲ့ကြတယ်သူများတက်တီတက်သူများဥစ္စာတွေခုသူများသားသမီးပျက်စီးစတဲ့အဲ့ဒီပုံကိုယ်တွေဟာစိတ်အညစ်အကြေးတွေမပယ်ရှားနိုင်တဲ့အတွက်အဲ့ဒီပုံကိုယ်တွေအဲ့ဒီမှာဒုက္ခတွေရောက်နေကြတယ်စိတ်အညစ်အကြေးကိုကင်းစင်အောင်မလုပ်နိုင်လို့ရှိရင်အိုခြင်းဆင်းရဲတွေလည်းခံကြခံစားကြရတယ်နာခြင်းဆင်းရဲတွေလည်းခံစားကြရတယ်သိခြင်းဆင်းရဲတွေလည်းခံစားကြရတယ် တန်ត្រာဆင်းရဲတွေကမလွတ်နိုင်ကြဘူးတဲ့ဒီတော့အဲ့ဒီဆင်းရဲတွေကလွတ်ချင်ရင်ဟောဒီစိတ်အညီအကျေးကင်းဝေးစင်ကြယ်သွားအောင်လုပ်ဖို့လိုပါတယ်တဲ့ယောဂီတွေနေ့တိုင်းမနဲ့တစ်ခါချိုးနေ့တစ်ခါချိုးရေနှစ်ခါချိုးတဲ့ဒါပေမဲ့စိတ်ကလေးကိုတော့ရေချိုးပေးဖို့မေ့နေကြဘုရားကရေချိုးပေးတဲ့စိတ်ကလေးကိုနေ့တိုင်းနေ့တိုင်းရေချိုးပေးတယ်သင်တို့ကခန္ဓာကိုယ်ချိုးလို့ပဲသတိရတယ်ကြိုးစားနေကြတာအကြောင်းရဆိုင်နေကြတာဘုရားကတော့ စိတ်ကလေးရေချိုးပြီးစိတ်ကလေးခင်ဗျားလေသူ့ခင်ဗျားညစ်ပေးနေတာတဲ့မိဖို့ကြောင့်လည်းလက်နှီးစုပ်လိုပါပဲညစ်ပေးနေတာဒီတိုင်းပြစ်ထားလေညစ်ပေးနေမှာပဲလောဘပေးသွားအောင်လုပ်လိုက်ဒေါသပေးသွားအောင်လုပ်လိုက်မာနဣတမစ္စည်းပေးသွားအောင်လုပ်လိုက်နေစိတ်စိတ်ကလေးမှာညစ်ပေးနေတာပဲရေချိုးပေးကြတဲ့မြတ်စွာဘုရားဘာရေချိုးပေးရမလို့ဆိုတော့တတိပဋ္ဌာန်ရေချိုးပေးတဲ့တတိပဋ္ဌာန်ရေ နေ့တိုင်းနေ့တိုင်းချိုးပေးမိမိတို့အားလာတဲ့ခါတိုင်းချိုးပေးအခုလိုတကြံတွဲမှာလာပြီးတော့ဩတတိပဌာန်ကြီးတွေလာချိုးနေကြတယ်အပြင်လောကမှာတော့ရေတွေလောင်းနေပူအမတန်ပူပြင်းတဲ့နေရာထဲမှာသူတို့အေးချင်မှအေးမှာပါအေးမိပြီးတော့လဲဖြားတာတွေဒုက္ခရောက်တာတွေစိုးနေမှာပါပဲဟောပဏိတာရမှာစမိုင်ကုန်းတောစကံရိတ်တာမှာတော့လာပြီးတော့အညီအကျေးတွေသူများလိုရိုးရိုးရေလောင်းနေတာမဟုတ်အင်မတန်မြင့်မြတ်တဲ့တတိပဌာန်ရေစင်တွေလာလောင်းပြီးတော့စင်ကြအောင်လုပ်နေကြတယ်ဘာကိုစင်ကြအောင်လုပ်တာလို့ဆိုတော့စိတ်ကိုစင်ကြအောင်လုပ်နေကြတယ် အမတန်အဆင့်တန်းမြင့်တယ်တဲ့အဲ့ဒီလိုစိတ်ကိုစင်ကြယ်အောင်လုပ်ဖို့ရာအတွက်လမ်းစဉ်ကတော့တတိပဋ္ဌာန်လမ်းစဉ်ပဲရှိပါတယ်တဲ့တတိပဋ္ဌာန်လမ်းစဉ်မှတပါအခြားမရှိပါဘူးတဲ့စိတ်အငြိအကျေးကင်းဝေးစင်ကြယ်ဖို့ရာအတွက်ဒီနေရာမှာမာသီဆရာတော်ဘုရားကြီးကလင်္ကာလေးလှုပ်ထားပါတယ်စိတ်အငြိအကျေးကိုကင်းစေလို့ဘယ်လမ်းစဉ်ကိုလိုက်ရမလဲစိတ်အငြိအကျေးကို ကင်းစေလိုတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တဲ့မာစီဆရာတော်ဘုရားကြီးကမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ပါဠိစကားကိုမြန်မာလင်္ကာလေးတွေဆိုလိုလဲကောင်းအောင်မှတ်လိုလဲကောင်းအောင်နှုတ်ထဲမှာလည်းရသွားအောင်ဆိုတော့ရည်ရွယ်ပြီးတော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကလှုပ်ထားပါတယ်ယောဂီတွေဆိုကြည့်ရအောင်စိတ်အညစ်အကြေးကိုစင်စေလို ဘယ်လန်းစဉ်ကိုလိုက်ရမေစိတ်အငြိကြေးကိုစင်စေလိုတတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမေနှစ်ခေါက်ဆိုကြည့်ပါ မြတ်စွာဘုရားကဆက်ပြီးတော့ဟောတော်မူပါတယ်ဘိခဝေယဟန်တို့ယတိယံယေဤမေသတ္တာရောတတိပဋ္ဌာနာအရှင်တတိပဋ္ဌာန်၄ပါးတရားလမ်းစဉ်သည်အဋ္ဌိရှိပါ၏အယံဤတတိပဋ္ဌာန်၄ပါးတရားလမ်းစဉ်သည်သောကပရိဒေဝနံစိုးရင်ပူဆွေးခြင်းငိုကြွေးခြင်းတို့ကိုတမတိကမာယလွန်မြောက်ဖို့ရာဧကာယနောမကောတကြောင်းဒီသောလံတခုဒီသောလံပေသည် ယဟန်တို့တဲ့จิตသားတို့จิตသမီးတို့တတိပဋ္ဌာန်၄ပါးအကျင့်တရားလမ်းစဉ်ရှိတယ်အဲ့ဒီအကျင့်တရားလမ်းစဉ်တဲ့ကျင့်သုံးလို့ရှိရင်စိတ်ရဲ့စိုးရင်ပူဆွေးရတဲ့တောကမီးငိုကြွေးရတဲ့ပရိဒေဝမီးတွေတဲ့ငြိမ့်သွားလိမ့်မယ်ဟောဒီယောဂီသူတော်စင်တွေအရွယ်မျိုးစုံပါပါတယ် အလွာမျိုးစုံပါပါတယ်နေရာမျိုးစုံကလာကြပါတယ်အဲ့ဒီလူတွေလူငယ်တွေရော လူလတ်တွေရောလူကြီးတွေရောကိုစီကိုစီတောကမီးလေးတွေတောက်လောင်ခဲ့ဘူးကြပါတယ်ပရိဒေဝမီးတွေလည်းအနည်းနဲ့အများတောက်လောင်ခဲကြဘူးပါတယ်စိုးရင်ပူဆွေးမှုမှုကြီးလူကျွေးကြရတဲ့မိတွေတဲ့ဟောဒီယောဂီတွေယောဂီတွေမှာကိုစီကိုစီပဲတွေ့ကြုံခဲ့ကြအဲ့ဒီလိုတွေ့ကြုံခဲ့ရစဉ်က ဒီလိုဘုရားရဲ့အဆုံးအမတွေကိုကိုကမကြားဘူးဘူးမကျင့်သုံးဘူးဆိုလို့ရှိရင်တောကမီအင်မတန်မှအတောက်လောင်ခံရပါတယ်ပရိဒီဝမိရိရဲ့လောင်မြိုက်မှုကိုအင်မတန်မှမသက်မသားပြင်းပြင်းထန်ထန်ခံရပါတယ်တောကမီဆိုတာကဘသူမှအလောင်းမခံခြင်းရဘူးဘသူမှစိုးရင်ပူဆွေးပူဆွေးမှုတွေကိုမလိုလားကြဘူးဘသူမှလည်းပဲမငိုခြင်းရပါဘူးဆင်းရဲဒုက္ခရောက်လို့မှငိုရတာကိုပူဆွေးပူဆွေးုံနဲ့မက ငိုကြွေးကြရတာအဲ့တော့စိုးရင် ပူဆွေးငိုကြွေးမှုဆိုတာလောကလူတွေမကင်းနိုင်ကြဘူးတဲ့ဘယ်လိုအခါမျိုးမှာစိုးရင်ပူဆွေးတွေပူဆွေးမှုတွေဖြစ်တတ်ကြသလဲဆိုတော့ကိုယ့်ရဲ့ตาလေးအမတန်မှရှေ့ရတဲ့ตาလေးမမျောလင့်မဲနဲ့ကားအက်ဆီဒင့်ဖြစ်လို့ရေနစ်လို့မိလောင်လို့စသဖြင့်တေးသွားတယ်လို့ကြားလိုက်ရရင်ရင်ထဲမှာထိတ်ကလေးနဲ့တခါတည်းရှင်းမကင်ပြီးလက်မကင်ပြီးဖြစ်သွားတာတောကမီး ခါရဲအမတန်မှစိတ်ထဲမှာရင်ထဲမှာပူလောင်ပြီးတော့စိတ်ဆင်းရဲပင်ပန်းရအဲ့ဒီလိုပဲကိုယ့်ရဲ့သမီးလေးအဲ့လိုဒုက္ခရောက်ပြီးသေသွားတဲ့ကိုယ့်ရဲ့မိဘသေသွားတဲ့ကိုယ့်ရဲ့ညီကိုမောင်နှမတွေသေသွားတဲ့ကိုယ့်ရဲ့ဆွေမျိုးတွေသေသွားတဲ့ကိုယ်အမတန်ခင်မကြီးနေရတဲ့မိတ်ဆွေတွေသေသွားတဲ့လို့ကြားရပြီဆိုလို့ရှိရင်ဝမ်းနေကြတယ်ပူဆွေးကြတယ်ဒါရမဲလားဆိုတော့မကဘူးတဲ့ဝမ်းနေစရာပူဆွေးစရာတွေငိုကြွေးစရာအကြောင်းတွေ လောကကြီးမှာကိုကကြိုးရိုးစားစားနဲ့စီစဉ်ဥစ္စာတွေရှားထားတယ်။တာသမီးကိုရဲ့မိသားစုစာရေးတောက်ရေးအတွက်ကြိုးရိုးစားစားနဲ့ရှားထားရ။ဟောလိန်တဲ့သူကလိန်သွားပြီ။သိန်း10သိန်းတချို့ဆိုလို့ရှင်သိန်းကြီးအများကြီးအလိန်ခံရ။တချို့ဆိုလို့ရှင်သားစုသမီးစုတွေကဖြုံးတီးဖြက်ဖြက်စီးကြရေတွေကရေရေတွေကြီးလို့မပန်သွားမိလောင်လို့ပန်သွားတခိုးခိုးလို့ပန်သွား စသဖြင့်အဲ့ဒီလိုကိုယ်ပစ္စည်းတွေပျက်စီးဆုံးရှုံးသွားပြီဆိုလို့ရှိရင်ပူပန်ကြရပါတယ်အခုဟောဒီယောဂီတွေကိုယ်ပစ္စည်းလေးတွေပျောက်မှုမှာပါပဲဆုံးရှုံးမှုမှာပါပဲအကြီးအကျယ်ဆုံးရှုံးမှုတဲ့ပုဂ္ဂိုလ်လည်းပါမယ်အတော်အသင့်ဆုံးရှုံးမှုတဲ့ပုဂ္ဂိုလ်လည်းပါမယ်အ ਨੇ ချင်းဆုံးရှုံးမှုတဲ့ပုဂ္ဂိုလ်လည်းပါမယ်သူအတိုင်းလာနဲ့သူပူလောင်ရတယ်ပင်ပန်းရတယ်ဆင်းရဲရတယ်တချို့ဆိုလို့ရှိရင်မစားနိုင် မတော့နိုင်မအိတ်နိုင်တပိမ့်မိန်တလိမ့်လေးနဲ့ကျမ်းမာရည်တွေလည်းပြက် အစာပြက်အိပ်ပြက်တချို့ဆိုလို့ရှိရင်အဲသေဒီအထိချွတ်ယွန်းသွားကြတယ်တောကမီးရဲ့လောင်မြိုက်လို့ပရိဒူဝမီးတွေလောင်မြိုက်လို့အဲ့တော့အဲ့ဒီလိုကိုကတောကမီးတွေရောက်ပြီးတော့စိတ်တွေဆင်းရဲပင်ပန်းညှိုးနွမ်းအဲ့ဒီလိုဖြစ်နေပြီဆိုလို့ရှိရင်ကိုယ်မကျေနပ်ကြတဲ့ပုံကိုယ်တွေကိုယ့်ရဲ့ရန်သူပုံကိုယ်တွေကတော့ အမတန်မှသူတို့ဝမ်းသာကျေနပ်နေကြတာပဲကိုကိုချစ်ခင်ကြတဲ့ပုံကိုယ်တွေကတော့စိတ်မကောင်းဖြစ်ဝမ်းနဲ့သူတို့လည်းပဲစိတ်မကောင်းစိတ်မသက်မသာဖြစ်နေအဲ့ဒီလိုဖြစ်ကြရတယ်တဲ့ဒီတော့တောကမိပရိဒီဝမိတောက်လောင်ခံရပြီဆိုလို့ရှိရင်အမတန်မှပင်မဆင်းရဲတဲ့ဒီတောကမိပရိဒီဝမိတွေဆိုတာဘယ်လိုအခါမျိုးတွေမှာလဲတောက်လောင်တတ်တဲ့တုံးဆိုတော့အနာယောဂါတွေဖြစ်လာကိုယ်မှာယောဂါတွေဖြစ်လာပြီ စုံနေတာပဲတချို့ကမျက်စိဖြစ်တချို့ကနားဖြစ်တချို့ကနှာခေါင်းဖြစ်တချို့ကလက်ဖြစ်တချို့ကခြေဖြစ်ခန္ဓာကိုယ်စိတ်ပိုင်းရှိသမျှယောဂါတွေကအကုန်လျှောက်ဖြစ်နေနေတာကိုယောဂါတွေခူအောင်ရခန္ဓာကိုယ်ကြီးဆိုတော့ယောဂါမျိုးစုံလျှောက်ဖြစ်နေတာပဲအဲ့ဒီလိုယောဂါတွေဖြစ်လာပြီဆိုရင်နည်းနည်းဖြစ်ရင်နည်းနည်းစိတ်ဆင်းရဲရတယ်ပူပန်ရတယ်များများဖြစ်လို့ရှင်သေလောက်အောင်ပြင်းထန်တဲ့ယောဂါဖြစ်ပြီဆိုလို့ရှင်တော့ပိုးပြီးတော့စိတ်တွေဆင်းရဲရပူပန်ရငိုကြွေးရတော့တောကပရိဒီဝါမိတွေဖြစ်ရတယ်တချို့ဆိုလို့ရှိရင်တော့ သီလကိုအမြတ်တလို့ဆောင်ထိန်ရတဲ့ပုံကိုယ်တွေသီလပျက်စီးသွားပြီဆိုလို့ရှိရင်လည်းပဲစိုးရင်ကူးဆွေးမှုတွေငိုကြွေးမှုတွေဖြစ်ရတချို့ရောက်တော့အယူမှန်ရှိတယ်အယူမှန်ရှိတယ်ဆိုတာကကံကံကြီးအကျိုးရှိတယ်နောက်ဘဝရှိတယ်လို့ယူဆတယ်အခြားလူတယောက်ကကံကံကြီးအကျိုးဆိုတာမရှိပါဘူးနောက်ဘဝလည်းမရှိပါဘူးလို့သူကအပြောကောင်းကောင်းနဲ့သူကလာပြီးတော့ဆွဲဆောင်တယ်အဲ့ဒီတင်ခုနကံကံကြီးအကျိုးယုံကြည်တယ်အဲနောက်ဘဝရှိတယ်လို့ယုံကြည်ထားတဲ့သူကအခြားခုနက အပြောကောင်းကောင်းနဲ့လာပြီးတော့ဆွဲတဲ့ပုံကတော့ပါသွားတယ်ကံကိုင်းကျိုးဆိုတာမရှိပါဘူးဟုတ်တာပဲလောဘနောက်ဘဆိုတာလည်းမရှိဘူးအော်ဟုတ်တာပဲလို့သူကအဲ့ဒီလိုခုနအယူမကိုလက်ခံလိုက်လက်ခံပြီးတော့အဲ့ဒီအယူမကိုသူယူမသွားတယ်ယူမယူမပြီမဲ့လို့သူကအယူမဟာအယူမမှမသိသေးခင်တော့သူကျေနပ်နေတာပါပဲအဲ့ဒီအယူမကိုပဲသူများကိုလည်းတဆင့်ဖြန့်ပြီးတော့ဝါဒဖြန့်လိုက်သေးတယ်အဲ့ဒီလိုအယူမယူမထားတဲ့ပုံကဟာဘယ်လိုအချိန်ခါမျိုးမှာတောကပရိဒေဝတွေစိတ်တွေပူပန်ပြီးတော့ငိုကြွေးရတတ်ရတယ်လဲဆိုတော့ သေကနီးပြီဆိုလို့ရှိရင်တဲ့အဲ့ဒီလိုအယူမှားတဲ့ပုဂ္ဂိုလ်ဟာမကောင်းတဲ့နောက်ဘဝရောက်ရမယ်အရေးနမိတ်တွေငရဲမီတွေစသဖြင့်ပေါ့လေခွေးခွေးနဲ့ကြီးကြီးစသဖြင့်အဲ့ဒီလိုခုနကနောက်ဘဝမကောင်းတဲ့ဘဝရောက်ရမယ်အရေးနမိတ်လက္ခဏာတွေအာယုံတွေထင်းလာပြီဆိုလို့ရှိရင်အိုးငါမှားပြီငါအမှန်နဲ့ထင်ခဲ့တဲ့အယူတွေကငါမှားနေပြီဆိုပြီးအဲ့ဒီအချိန်ကမှယူကျုံမရဝမ်းရရတတ်ပါတယ်နောက်တကားနောက်ဘဝရောက်သွားလို့ ပြိတ္တာဖြစ်နေမယ်ငရဲဘဝရောက်နေမယ်ဆိုလို့ရှိရင်လည်းပဲသူဟာအဲ့ဒီအချိန်ခါမှာနောင်တတွေရပြီ။အော်ငါအယူတွေမှားကြတာမှားလေချင်းအယူမှန်လေးဆုံးခဲ့တာမှားလေချင်းပြီဆိုပြီးတော့အဲ့ဒီအချိန်ခါမှာတောကပရိဒီဝမိတွေတောက်လောင်ရပါတယ်တဲ့။တစ်ချိန်လုံးကနွားလိုကျင့်နေတဲ့ပုံနာဆိုတဲ့လူနဲ့ခွေးလိုကျင့်တဲ့သေနိယဆိုတဲ့လူသူကခွေးလိုစားခွေးလိုအိတ်ခွေးစိတ်မွေးခွေးမူရာပဲသူက ခုနစားလို့ရှင်လည်းခွေးလိုပဲလေးဘက်ထောက်ပြီးစားတယ်အဲ့လူကခွေးလိုကျင့်တဲ့ပေနိယနွားလိုကျင့်တဲ့ပုံနာတယ်လူနှစ်ယောက်ဖရာကြီးရောက်တယ်မေးတယ်သူတို့ကပြဿနာမြတ်စွာဘုရားတဲ့ကျွန်ုပ်တို့ဟာခွေးလိုကျင့်ပါတယ်ခွေးလိုပဲစားပါတယ်ခွေးလိုသွားပါတယ်ခွေးလိုအမူအရာရှိပါတယ်ခွေးစိတ်မွေးပါတယ်ခွေးအမူအရာပဲကျင့်သုံးပါတယ်နွားလိုပဲနွားနွားလိုကျင့်တဲ့ပုဂ္ဂိုလ်ကလည်းနွားမှုရလောက်တဲ့အကြောင်းပြောတာပေါ့ဘုရားကိုလျှောက်တာပေါ့လျှောက်တဲ့ခါတော့ အကျွန်ုပ်တို့သိရင်ဘယ်လိုဘဝမျိုးရောက်နိုင်ပါသလဲတဲ့ဘုရားကမေးတယ်မေးတဲ့အခါတော့မမေးနဲ့မမေးနဲ့သုံးပါမြတ်စွာဘုရားတားတယ်သူတို့ကလည်းမလျှော့ဘူးမေးတယ်နောက်ဆုံးတော့မြတ်စွာဘုရားဖြေရတာပေါ့ခွေးလိုမွေးခွေးလိုခုနခွေးစိတ်မွေးခွေးအမူအရာလို့ခွေးလိုကျင့်အဲ့ဒီပုဂ္ဂိုလ်ကသိရင်ခွေးဖြစ်မယ်တဲ့နောက်ပြီးတော့အဲ့ဒီလိုခုနကဒီလိုခွေးလိုအကျင့်တွေကျင့်နေတဲ့ကျင့်နေတဲ့အတွက်နတ်ဘဝတွေရောက်မယ်ကောင်းတဲ့ဘဝတွေရောက်မယ်လို့အယူမားကိုယူမားထားလို့ရှင်အဲ့ဒီပုဂ္ဂိုလ်က တရိษံနဲ့ငရဲတခုခုရောက်မယ်ဘုရားကအဲ့ဒီလိုဖြေလိုက်ခွေးလိုကျင့်တဲ့သူရောနွားလိုကျင့်တဲ့ခုနပုံနာရောနွားလိုကျင့်တဲ့ပုံနာနဲ့ခွေးလိုကျင့်တဲ့ပေနိယအဲ့ဒီနှစ်ယောက်လုံးကချုံပွဲချပြီးတော့ငိုပါတဲ့ဩငါတို့အယူမှားကြတာမှားလေခြင်းမှားလေခြင်းဆိုပြီးတောကပရိဒီဝါမိတွေအကြီးကျယ်တောက်လောင်ပြီးဘုရားရှင်မှာချုံပွဲချပြီးငိုတဲ့နောက်တစ်ယောက်ကတော့ဘယ်သူတုံးဆိုတော့ကရှိတဲ့တူတဲ့အဲ့ကရှိတဲ့တူကသူကဘုရားကိုမေးတယ် ကျွန်ုပ်တို့ကကြည်တဲ့တွေကသူတစ်ပါးပျော်ပါတော့အောင်ဖြေပျော်ရတဲ့အတွက်နောက်ဘဝအင်မတန်ပျော်ရွှင်ရတယ်ပျော်ပါရတယ်ပျော်မြူးရတယ်ပဟာတဆိုတဲ့နတ်ပြည်ရောက်တယ်ဆိုတာဟုတ်ပါသလားရှင်ကောရမအဲ့ဒီလိုမေးတယ်မေးတဲ့အခါတော့ဘယ်ဟုတ်မလဲတဲ့ပဟာတဆိုတာနတ်ပြည်မဟုတ်ဘူးငရဲတဲ့ဗျာငရဲရောက်မှာတဲ့အဲ့ဒါနဲ့သူလဲချုံးမွဲဆံငိုးပါတယ်တဲ့အယူမှားတွေအယူမှားတွေမှားမှန်းသိမှဒုက္ခရောက်ကြတယ်တဲ့ အဲ့ဒီလိုအယူမမှားလို့ရှိရင်လည်းပဲတောကမိပရိဒေဝမိတွေလောင်တတ်ပါတယ်တဲ့အဲ့ဒီတောကမိပရိဒေဝမိတွေလွန်မြောက်ခြင်းတဲ့ဘယ်လန်းစဉ်လိုက်ရမှာတုံးဆိုတော့တတိပဌံလန်းစဉ်လိုက်တဲ့ဘုရားကတောကမိတွေတောက်လောင်ခံရတဲ့အခါမျိုးပရိဒေဝမိတွေတောက်လောင်ခံရတဲ့အခါမျိုးခြေသားတို့ခြေသမီးတို့တတိလက်လို့ဖြစ်မသွားရသေးနဲ့အဲ့ဒီလိုအချိန်ခါမျိုးမှာသတိရှိပါစေတဲ့ တောကမိကြီးတောက်လောင်လာတဲ့အခါမျိုးမှာဆိုရင်စိတ်ပူပူပင်နဲ့စိုးရိမ်နဲ့ဆိုလို့ချင်းပူပန်နဲ့ပူပန်နဲ့စိုးရိမ်နဲ့စိုးရိမ်နဲ့ပူဆွေးတယ်ပူဆွေးတယ်ငိုခြင်းနဲ့ငိုတယ်ငိုခြင်းလည်းငိုခြင်းနဲ့ငိုရင်လည်းငိုတယ်ပေါ့လေအဲ့ဒီလို तू ကမှတ်ဖို့အတွက်မမိပါနဲ့ယောဂါတစ်ခုဆိုတာဖြစ်ပေါ်လာမှကုသရတာကတဲ့မဖြစ်ပေါ်ခင်ကြိုတင်ကာကွယ်ရတာက ပိုကောင်းပါလေတဲ့ဈေးပညာရှုတော့ငါပြောကြပါလေအဲ့ဒီလိုပါပဲတဲ့တောကပရိဒေဝမီယောဂ တောကယောဂပရိဒီဝယောဂပေါ်ပေါက်လာမှ ကုသရတာတဲ့မပေါ်ပေါက်ခင်ကြိုတင်ကာဝယ်တာကကောင်းပါတယ်တဲ့ကြိုတင်ကာဝယ်အဲ့တောကမိပရိဒီဝမိတွေမလောက်အလောင်းမခါရအလောင်းမခံရအောင်ပေါ့လေတောကဖြစ်เสียငိုကြွေးเสียအခြေအနေတွေနဲ့ကြုံတွေ့တဲ့အခါမှာတောကလည်းမဖြစ်ငိုကြွေးเสียလည်းမဖြစ်အောင်ကြိုတင်ပြီးတော့မိမိတို့မှာစိတ်အင်အားတွေစုဆောင်းထားရမယ်တဲ့ဘယ်လိုစိတ်အင်အားတွေတော့ တတိပဋ္ဌာန်စိတ်အင်အားတွေစုဆောင်းထားရမယ်ယောဂီတို့အခုအဲ့ဒီအင်အားတွေစုဆောင်းထားကြတယ်ဒီအင်အားတွေမိမိတို့မပြတ်ဖက်နဲ့ဆက်ပြီးထိမ့်သိမ့်နိုင်မယ်ဆိုလို့ရှိရင်တော့ဩအဲ့ဒီလိုတောကဖြစ်เสียပရိဒူဝဖြစ်เสียကြုံတဲ့အခါမှာအင်မတန်မှအားကိုးเสียဖြစ်ပါတယ်တခါကမာသီဆရာတော်ဘုရားကြီးအမိတ်ရှိဘူးပါတယ်သူတွေးခဲ့တယ်တခါတယောက်အဲ့ဒီတခါတယောက်ကဗုဒ္ဓဘာသာမဟုတ်မွတ်စလင်ဘာသာတဲ့အသက်36နှစ်တဲ့နာမည်ကကာဆင်းတဲ့မြို့ကဝါခင်မမြို့ အရှေ့ပိုင်းမှာရှိတယ်တဲ့အဲ့ဒီလူက သူကသူ့အဖေကမွတ်စလင်ကလားတဲ့သူ့အမေကမြန်မာတိုင်းရင်းလူတဲ့သူကလည်းမွတ်စလင်ပဲဖြစ်ရတာပေါ့မွတ်စလင်တွေဗမာပြည်မှာမျိုးနေတာအများကြီးပဲအမတန်ရင်နာစရာဝမ်းနည်းစရာကောင်းပါတယ်အဲ့ဒီမှာအမျိုးသမီးသူ့ရဲ့သားကလည်းပဲမွတ်စလင်ပဲပါပြီးတော့သူ့သားကိုမွတ်စလင်ဘာသာမွတ်စလင်စကားတွေမွတ်စလင် ဟိုကျမ်းစာတွေသင်ဖို့ရတော့အိန္ဒိယကိုလွတ်တယ်လွတ်တဲ့အခါတော့အဲ့ဒီအိန္ဒိယမှာသူကမွတ်စလင်ဗလီဆရာကြီးအဆင့်အထိရောက်အတတ်ပညာတွေတင်သင်ခဲ့တယ်တဲ့တမ်းမြောက်ခဲ့တယ်တဲ့တမ်းမြောက်ခဲ့ပြီးတော့ဗမာပြည်ပြန်လာပြန်လာတော့သူကသူ့ရဲ့ဆန္ဒတစ်ခုရှိတယ်တဲ့သူ့ရဲ့ရင်ထဲမှာဆန္ဒတစ်ခုရှိနေတယ်ဘာလဲဆိုတော့ခရီးစရိတ်မကုန်မဲနဲ့နိုင်ငံသားတွေတွားကျင်တယ်တကူနဲ့တွားကျင်တယ် ကဘာကြီးကိုတကိုးနဲ့ပတ်ရှင်တဲ့အဲ့ဒီနည်းရှိရင် तू ကလူချင်းနေတာပေါ့လေဒါနဲ့တွေ့ရအမတန်ရင်းနေတဲ့မိတ်ဆွေတယောက်နဲ့တွေ့အေးမင်းအဲ့ဒီနည်းလူချင်းရင် သာသနာရေးတာကိုလိုက်ခဲ့အဲ့ဒီနည်းမင်းကိုပေးလိုက်အဲ့ဒီလိုက तू ကခေါ်တယ်တဲ့ဒါနဲ့ရန်ကုန်မြို့မာသီသာသနာရေးတာကိုရောက်လာပါတယ်တဲ့ပါတိဆရာတော်ဘုရားကြီးကဖောင်းနာပိန်နာမှတ်ရှင်းအစရှိတဲ့တတိပ္ပံလုပ်ငန်းစဉ်တွေယောဂီနားတဲ့အတိုင်းပါပဲအဲ့ဒါကိုမာသီဆရာတော်ဘုရားကြီးဟောပြပါတယ်တဲ့ ဟောပြတဲ့အခါရောက်တော့အဲ့ဒီသူကတရားမှတ်တာပေါ့လေဖောင်းနဲ့ပိန်နဲ့မှတ်မှတ်တဲ့အခါတော့သူစဉ်းစားကဝင်တာပေါ့ဘာသာရဆိုတော့လေဖောင်းနဲ့ပိန်နဲ့မှတ်တဲ့ဘာလို့မှလဲဖောင်းနဲ့ပိန်နဲ့မှတ်ဝမ်းပိုက်လေးရှူသိရင်ဝမ်းပိုက်ကြီးဖောင်းမှာပေါ့ဝမ်းပိုက်ရှူထားတဲ့လေပြန်ဆိုင်ထုတ်လိုက်ရင်ပိန်သွားမှာပေါ့လေရှူသိရင်ဖောင်းတာလေလေဆိုင်ထုတ်ရင်ပိန်တာဘာဖြစ်လဲဓမ္မနဲ့လို့ဘာအကျိုးရှိမလဲအဲသူကအဲ့ဒီလို့ စင်္စားကန်းနေဝင်တဲ့စင်္စားကန်းနေဝင်ပြီးဆက်တော့လည်းမှတ်တာပါပဲလေမရက်မှရင်လည်းစင်္စားကန်းအထဝင်လာပြန်တယ်ဘယ်လိုလဲဆိုတော့အင်းငါကခီးစရိတ်မကုန်မဲနဲ့ကဘာကိုပတ်ချင်နေတာနိုင်ငံခြားကိုသွားချင်နေတာငါနီးလိုချင်တာပဲလေငါလိုချင်တော့လေငါမှတ်ရမှာပေါ့ပေါက်နာပင်နာမှတ်ရမှာပေါ့အဲမှတ်တယ်ဆက်မှတ်ဆက်မှတ်အဲ့ဒီလိုမှတ်တော့သူရဲ့တန်တရားတွေဘာသာကြားဆိုတော့လည်းမယုံဘူးပေါ့တန်တရားတွေရှိတော့အတော်တန်နဲ့တော့သူတရားပေါ့ တရားတရားမသက်ဝင်ဘူးပေါ့ညာလည်းမသက်ဝင်ဘူးအေးရက်တော်တော်လေးလဲကြာမှတ်လိုက်တမာရီဓုတွေဖြစ်လာတယ်တမာရီဓုတွေဖြစ်လာတဲ့အခါတရားရတာဓုတွေ तू တွေ့သွားတယ်တွေ့သွားတဲ့အခါတရားတရားတွေဖြစ်ပြီအဲ့ဒီချိန်ရောက်တော့တရားတရားတွေဖြစ်သွားတဲ့အခါတော့ဆက်ပြီးတော့ तू အာထုတ်တရားအာထုတ်ပြီးတော့ तू ပြန်သွားတယ်ပေါ့ပြန်သွားတဲ့အခါတော့ဝါခင်မမြို့ရိတ်တာရှိပါတယ်မာသီသာသနာရိတ်တာရှိပါတယ်အဲ့ဒီရိတ်တာမှာနေ့တိုင်းနေ့တိုင်းလောက်မာသီဆရာတော်ဖျက်ရပြောပါတယ်သူကိုယ်တိုင်လည်း သူကလေ့လာတွေ့ရှိခဲ့ရတယ်နဲ့တူပါတယ်။သူပြန်ပြောပြတာကိုအဲ့ဒီမှာတဲ့နေတိုင်းနေတိုင်းတော့အဲ့ဒီကာဆင်ဆိုတဲ့လူကနေတိုင်းနေတိုင်းလာပြီးတရားမှတ်ပါတယ်။အဲ့လိုတရားမှတ်ပြီးတော့နေလိုက်တာသူ့တငယ်ချင်းနဲ့ပြန်တွေ့ပါတယ်သူ့တငယ်ချင်းကခမည်းခီးစရိတ်မကုန်မဲ့နဲ့နိုင်ငံသားကိုတကူနဲ့တွားရင်လည်းနီးလိမ့်မှာမလို့ရှင်တော့ဘူးလားအာမလို့ရှင်တော့ပါဘူးဗျာချုပ်ဖောင်းတာပိန်တာမှားတာပဲကောင်းပါလေ ကျုပ်ဖောင်းတာပိန်တာလေးပဲမှတ်နေရတာနဲ့ပဲကျေနပ်လာပါပြီလို့သူကပြန်ပြောတယ်တခါတော့ဝါခဲမမျိုးကြီးကိုမီးလောင်တယ်မီးလောင်တဲ့အခါတော့ဝါခဲမမျိုးတမျိုးလုံးလောင်တာပေါ့လေအဲ့ဒီအိမ်ထဲမှာကားစင်လည်းပါတာပေါ့ကြံတဲ့သူတွေတဲ့အကြည့်အကျယ်တခါလဲငိုကြွေးကြပူဆွေးကြစိတ်တောကတွေရောက်ကြတောကမိပရိဒူဝမိတွေတောက်လွန်ခံရတယ်တဲ့အဲ့ဒီခုနလူက တရားမှမပြတ်ပါဘူးတဲ့တတိပဋ္ဌာန်နဲ့အဲ့ဒီတောကပရိဒီဝတွေကိုအကုန်လုံးအနာတော်အတိမခံပါဘူးတဲ့အကုန်လုံးမောင်းထုတ်ပါတယ်အလားမခံပါဘူးတဲ့အဲတောကပရိဒီဝလုံးဝမဖြစ်ပါဘူးတဲ့တတိပဋ္ဌာန်ရဲ့တကူပါပဲဓမ္မတိဆရာတော်ပြကြီးကပြောတယ်တန်ဒိဋ္ဌိကိုကြည်ကြံအထုတ်လျင်မျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားတော်လို့မြတ်စွာဘုရားဟောထားပါတယ်တရားဂုဏ်တော်6ပါးထဲမှာပါပါတယ်တဲ့မြတ်စွာဘုရားရဲ့တရားကဘယ်သူမှဆိုကျင့်ကျင့်ဘယ် အရွယ်အရွယ်မရွေ့လူမျိုးမရွေ့ဘာသာမရွေ့အစင်တမရွေ့အလွာမရွေ့ဘယ်လိုပုံကုံမျိုးမဆိုလာပြီးမြတ်စွာဘုရားတရားကိုအထုတ်ပါတဲ့စာကိုငမ်းမှန်းရှားပေါ်တင်ကြည့်ရင်လူတိုင်းသိတယ်တရားကိုရှားပေါ်တင်ကြည့်ရင်ချိုးမှန်းလူတိုင်းသိတယ်မြတ်စွာဘုရားတရားကိုတကယ်ကျင့်သုံးကြည့်ရင်လူတိုင်းတွေ့ပါတယ်တဲ့မျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တန်ဒိဋ္ဌိကဂုဏ်နဲ့ပြည့်စုံတဲ့တရားပါလို့မြတ်စွာဘုရားတရားတော်ကိုတာရကထိုးပြီးတော့မာသီဆရာတော်ဘုရားကြီးအဲ့ဒီဇလန်းလေးနဲ့ပြောပြပါတယ်အဲ့ဒီတော့ တောကမိပရိဒေဝမိတွေလွန်မြောက်လိုချင်လို့ရှိရင်တဲ့မြတ်စွာဘုရားကတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တဲ့ကဲအဲ့ဒါလေးလည်းဆိုကြည့်ရအောင်စိုးရိမ်မှုကိုလွန်မြောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တဲ့စိုးရိမ်မှုကိုလွန်မြောက်လို့ဘယ်လမ်းစဉ်ကိုလိုက်ရမယ်စိုးရိမ်မှုကို လူမြောက်လူသတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တစ်ခေါက်ပဲဆိုကြည့်ပါငိုကြွေးမှုကိုလွန်မြောက်လို့ ဖေလန်းစဉ်ကိုလိုက်ရမေငိုကြွေးမှုကိုလွန်မြောက်လို့တတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမေ ပြီဘဝတန်တရားတစ်ယောက်မိမိတို့ဖြတ်တန်းခဲ့ရတဲ့ဘဝခရီးတစ်ယောက်ပြန်ပြီးတော့သုံးသပ်ကြည့်လို့ရှင်ဖခင်ကပြောတယ်ဘယ်လိုပြောတော့ဆိုတော့အမေသေးလို့ကြားခဲ့ရတဲ့မျက်ရည်တွေကသမုဒ္ဒရာလေးစင်းကရေတွေတဲ့များတယ်သမီးသေးလို့ကြားခဲ့ရတဲ့မျက်ရည်တွေကလည်းပဲသမုဒ္ဒရာလေးစင်းကရေတွေတဲ့များတယ်သားသေးလို့ကြားခဲ့ရတဲ့မျက်ရည်ကလည်းပဲသမုဒ္ဒရာလေးစင်းကရေတွေတဲ့များတယ် အမေသေးလို့ကြားခဲ့ရတဲ့မျက်ရည်ကလည်းဒီတိုင်းပဲအဖေသေးလို့ကြားခဲ့ရတဲ့မျက်ရည်ကလည်းဒီတိုင်းပဲအကိုသေးလို့အမသေးလို့ညီမသေးလို့နှမသေးလို့ဦးလေးသေးလို့အတော်သေးလို့အဖိုးသေးလို့အဖွားသေးလို့ကြားခဲ့ရတဲ့မျက်ရည်တဲ့သမုဒ္ဒရာ၄စင်းတဲ့သမုဒ္ဒရာ၄စင်းတွေကရည်တွေတဲ့ခုနမျက်ရည်အမျိုးအစားတစ်မျိုးတစ်မျိုးဟာတာလွန်ပါတယ်များပြားပါတယ်တဲ့အဲ့ဒီလောက်အထိတောကမီပရိဒီဝါမိတွေတောက်လောင်ခံရရရပြီ နောက်နောင်လည်းဘလောက်ဆက်ပြီးတော့တောက်လောင်ခံရအောင်မယ်ဆိုတာမသိဘူးတတိလက်လို့ဖြစ်နေလို့ရှိရင်တတိပဋ္ဌာန်လမ်းစဉ်ကိုမလိုက်မလိုက်နာမကျင့်သုံးဘူးဆိုလို့ရှိရင်တတိပဋ္ဌာန်ကိုအဖို့မပြုနိုင်ဘူးတတိပဋ္ဌာန်ကိုအဖို့မောအဖြစ်ခီးဘောအဖြစ်အသုံးမပြုနိုင်ဘူးတတိပဋ္ဌာန်ကိုအဆောင်ကောင်းအဖြစ်နဲ့မဆောင်နိုင်ဘူးဆိုရင်တဲ့အဲ့ဒီတောကမိပရိဒီဝမိတွေအမြဲတမ်းတောက်လောင်ခံရမှာပဲမျက်ရည်တွေကြမဆုံးဖြစ်နေဦးမှာပဲရှေ့ဆက်ပြီးတော့ကြမယ်မျက်ရည်တွေကလည်းသမုဒ္ဒရာလေးစင်းကရည်ရည်တဲ့ပုံများရင်များလိမ့်မယ်အဲ့ဒီမျက် အလိုတိတ်သွားအောင်တောကပရိဒီဝမိတွေနှင်းနေအောင်ဘာလုပ်ရမလဲဆိုရင်တတိပဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဌာန်ကိုကျင့်သုံးရမယ်တဲ့ဒီတော့မြတ်စွာဘုရားဆက်ပြီးတော့ခေါ်တော်မူပါသေးတယ်သေကဝေယဟန်တို့ယတိတံရေဤမေသတ္တာရောတတိပဋ္ဌာနာအရှင်တတိပဋ္ဌာန်၄ပါးအရှင်တရားလမ်းစဉ်သည်အတ္တိရှိပါပေ၏အယံဤတတိပဋ္ဌာန်၄ပါးအရှင်တရားလမ်းစဉ်သည်ဒုက္ခဒေါမနတာနံကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းတို့၏ အထင်ကမာယခြုံငိမ့်ပပျောက်ခြင်းကဧကယနောမကောတကြောင်ဒီသောလမ်းတခုဒီသောလမ်းမေရီခြေသားခြေသမီးတို့ယဟန်တို့လောကလူတွေတဲ့နှိမ့်ဆက်ခံနေရတယ်ဘာတွေကနှိမ့်ဆက်နေတယ်ကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုဆိုတဲ့ဒီဆင်းရဲနှမျိုးကတတ္တဝါတွေကိုအမြဲတမ်းနှိမ့်ဆက်နေ အဲ့ဒီကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းနှစ်မျိုးကိုဖယ်ရှားလိုက်မယ်ဆိုရင်တရားဝါဒီအများအားချမ်းသာနေမှာပဲအဲ့တော့ကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းကိုဆင်းရဲဆိုတာကခန္ဓာကိုယ်ကြီးမှာယောဂါတွေကခုနကပြောကြတဲ့အတိုင်းပါပဲသုံးနေတာပါပဲမျက်စိရှိတဲ့သူကမျက်စိနားတယ်နားရှိနားနားတဲ့သူကလည်းနားနားမျက်စိနားတဲ့သူနဲ့နားနားတဲ့သူနဲ့ညင်းတယ်မျက်စိနာတာကပိုးနာပါတယ်နားနာတာကပိုးနာပါတယ်ကိုဖြစ်တဲ့ယောဂါပိုးပြီးတော့ပြင်းထန်တယ်ထင်ရတာပဲနာကျင်တယ်ထင်ရတာပဲအဲ့လိုပဲယောဂါဆိုတော့ဘယ်ယောဂါမှမကောင်းဘူးအကုန်လုံးနာတာပဲဒုက္ခရောက်တာပဲ အဲ့ဒီလိုကိုဆင်းရဲတွေကြုံရတဲ့အခါမှာအဲ့ဒီကိုဆင်းရဲကိုလွန်မြောက်ခြင်းတဲ့ဘယ်လမ်းစဉ်လဲရမသတိပ္ပံလမ်းစဉ်လဲရမယ်တဲ့ခန္ဓာကိုယ်ယောဂီတွေတရားမှတ်တဲ့အခါမှာခန္ဓာကိုယ်ထဲမှာတောက်တာတင့်တာပူတာအောက်ကကြောက်ခဲကြီးခုထားတာမီးမီးဒီပုံမှာထိုင်းနေရသလိုတက်ရှူထားသလိုတန်ချွန်းနဲ့ထိုးထားသလိုစသဖြင့်အမျိုးမျိုးတွေ့ရပါတယ်ခံရခဲ့တဲ့ဒုက္ခဝေဒနာတွေပေါ့အဲ့ဒီဒုက္ခဝေဒနာတွေတွေ့လာတဲ့အခါပြင်လိုက်ရမလားမပြင်းနဲ့အိုးနဲ့မာစီဆရာတော်ဘုရားကြီးက သိခံပြီးမှတ်အောင်နဲ့သိခံမှတ်သိခံမှတ်မပြင်းတဲ့အောင်ပြင်းရင်လည်းဆိုလို့ရှိရင်ပြင်းရင်လည်းစိတ်ကလေးမှတ်အဲဒီလိုသိခံမှတ်လို့အဲနောက်သိခံမှတ်လို့ကြောက်သွားတာလည်းရှိပါတယ်တဲ့အကယ်၍မပြောက်သေးလို့သိခံမှတ်ရတဲ့နဲ့တိုးတိုးတိုးတိုးတိုးတိုးပြီးလာတယ်ဆိုလို့ရှိရင်တော့နောက်ဆုံးကိုကမနိုင်တော့လို့ပြင်ရမယ်ဆိုလို့ရှိရင်ပြင်ရင်နာလေးကစပြင်လာတဲ့အမူအရာလေးတွေပါအကုန်လုံးအဲ့ဒါလေးတွေမလွတ်အောင်မှတ်ရပါတယ် ကျေးဇူးတော်ရှင်ပဏိတာရာမှာဩဝါဒတရိယာဆရာတော်ဘုရားကြီးကတော့သူကဥပမာလေးပေးတယ်သူဥပမာလေးကကောင်းပါလေ။ဘာလဲဆိုတော့ရှေးတန်းဆင်းမျက်နှာမှာတိုက်ပွဲဝင်နေတဲ့စစ်သားတယောက်တဲ့ရန်သူကိုတစ်ခါလောက်နိုင်အောင်တိုက်ဖူးတယ်ဆိုလို့ရှိရင်အဲ့ဒီရန်သူတွေကိုစင်ခေါ်ရက်သွားတယ်လာစမ်းကြိုက်တယ်လို့ဆိုပြီးတော့သူကစင်ခေါ်ရတဲ့တက်တီအလိုလိုဝင်လာတယ်တစ်ခါလောက်နိုင်သွားလို့ရှိရင်စစ်ပွဲတွေရှေ့ဆက်ပြီးတော့ဆင်နွှဲလို့တဲ့တက်တီတွေအလိုလိုဝင်လာတယ်ရဲလာတယ်တက်တီတွေရှိလာတယ် အဲ့ဒီလိုပဲတဲ့ယောဂီကလည်းပဲဒုက္ခဝေဒနာတွေ့ကြုံလာပြီဆိုလို့ရှိရင်အရှုံးမပိနဲ့လက်မမြောက်နဲ့ဒူးမထောက်နဲ့အဲ့ဒီဒုက္ခဝေဒနာကိုနိုင်အောင်သိခံပြီးတော့အစွမ်းကုန်ကြိုးစားမှတ်ကြည့်။အော်ငါနိုင်သားပဲ။ဒုက္ခဝေဒနာကိုငါနိုင်အောင်မှတ်နိုင်တာပဲ။ဟောအားရရှိလာတယ်။ဆက်ပြီးတော့ဒုက္ခဝေဒနာတွေ့လို့ရှိရင်လည်းပဲမှတ်လို့တဲ့ဌာနတွေလည်းရှိလာတယ်။မှတ်ရှင်တဲ့ဌာနတွေလည်းပြင်းပြလာတယ်။မှတ်ရဲတဲ့တတ္တိတွေလည်းပေါ်လာတယ်။ကဲအဲ့ဒီလိုမနိုင်ပါဘူးကိုကလက်မြောက်ရှုံးပြရပါတော့မယ်။ ရန်သူအင်အားသိပ်ပြီးတော့ကောင်းနေပါတယ်လက်လက်ကြီးတွေနဲ့ပြစ်ခတ်နေပါတယ်ဟောသူ့ဘက်ကအမတန်မှပြင်းထန်တဲ့ဝေဒနာတွေနဲ့ကိုယ့်ကိုအနိုင်ကျင့်နေပြီဆိုပြီးကိုကအရှုံးပေးရတော့လက်ပြောက်ရတော့မယ်ဆိုလို့ရှိရင်တဲ့ဆရာတော်ဘုရားဆရာတော်ဘုရားကြီးကပဏိတာဓမ္မဩဝါဒဆရာဆရာတော်ဘုရားကြီးပြတဲ့ဥပမာလေးကကောင်းပါတယ်ဘယ်လိုပြလဲဆိုတော့ရန်သူကိုကိုကနိုင်အောင်တိုက်တာပဲတဲ့တိုက်တော့တိုက်တယ်ဒါပေမဲ့ကိုကအခြေအနေမဟန်တော့ဘူးဆိုလို့ရှိရင်ခစင့်ကြဲတော့တခါခွေးပြဝက်ပြီးတော့မပြေးနဲ့တဲ့ ခါတော့ပုံမှန်လေးဣန္ဒြေရရလေးဆုတ်ခွာပါတဲ့အရှုံးပေးပါတဲ့အဲ့ဒီလိုပါပဲတဲ့ယောဂီကကိုကဒုက္ခဝေဒနာကိုနိုင်အောင်တော့နိုင်အောင်မှတ်တယ်တော့မဟုတ်ဘူးပေါ့လေသိခံပြီးတော့မှတ်တာပေါ့ဒုက္ခဝေဒနာကိုကြော်ရင်လို့မှတ်တာမဟုတ်ဘူးဒုက္ခဝေဒနာရဲ့သဘောတရားလေးကိုသိအောင်မှတ်ရတာအဲ့ဒီလိုမှတ်တဲ့အခါမှာမနိုင်တော့ဘူးလက်ပြောင်ရှုံးပေးရတော့မယ်ဆိုလို့ရှိရင်တဲ့အမှတ်မလွတ်ပါနဲ့တဲ့အမှတ်လွတ်လိုက်ပြီဆိုလို့ရှိရင်ခုနစစ်သားကစင်ကြရဲနဲ့ခွေးပြဝယ်ပြီးပြည်တာနဲ့အတူတူပဲတဲ့အဲ့လိုပဲယောဂီကလည်းပဲ ဒုက္ခဝရဏတွေးလို့အမှတ်မပါဘဲနဲ့ပြင်းနာတွေပြင်းနာတွေခန္ဓာကိုယ်လက်ရွှေ့တာချစ်ရွှေ့တာဒီအမှုရာလေးတွေမမှတ်ဖက်နဲ့မပြင်းပါနဲ့တဲ့ခုနအစီအစဉ်ကြရနဲ့ကိုကနောက်ဆုတ်ပေးရတယ်တော့အောင်မြင်စွာဆုတ်ခွာနေနဲ့ဆုတ်ခွာပါအမှတ်နဲ့ဆုတ်ခွာပါတဲ့အဲ့ဒီလိုဩဝါဒစီရဆရာတော်ဘုရားကြီးကဆုံးမဩဝါဒပေးပါတယ်အမှန်တန်ကောင်းပါတယ်ကိုဆင်းရဲခြင်းကိုလွန်မြောက်ခြင်းတဲ့တတိပဋ္ဌာန်မှတ်ပါတတိပဋ္ဌာန်မှတ်လို့ဆရာဝန်တွေလက်မြောက်ထားပါတယ်တချို့ယောဂါတွေကသေမယ်ခမရဘလောက်ကြာရင်တစ်လကြာရင်နှစ်လကြာရင် သေမယ်ဆိုပြီးတော့မထူးဘူးသေရင်သေငါရိတ်တာတရားမှတ်ပြီးသေမယ်ဆိုပြီးတော့လာပြီးတရားမှတ်ကြလို့ယောဂါတွေသေလောက်တဲ့ယောဂါတွေသေမယ်လို့အပြောခံထားတဲ့ယောဂါတွေခုနကလွန်မြောက်သွားတာအနိုင်ရသွားတာယောဂါတွေကင်းစင်သွားတာတွေလေဒါတွေလည်းတပုံတပင်ပါပဲအများကြီးပါပဲသူနဲ့သေးပါပဲဒါရကတွေအများကြီးရှိပါတယ်မာဒီဆရာတော်ဘုရားကြီးလည်းစာအုပ်တွေချုပ်ထားပါတယ်အဲ့တော့ကိုစင်းရဲကိုလွန်မြောက်ခြင်းရင်တဲ့မြတ်စွာဘုရားကတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ပါတဲ့ ကိုဆင်းရဲဆိုတာကမရှောင်သားလို့ခံစားရတာရှိသေးအောင်တော့ကိုဆင်းရဲပြီမလို့စိတ်မဆင်းရဲပါစေနဲ့တဲ့မြတ်စွာဘုရားကစူးတစ်ချောင်းကိုယ့်ရဲ့ခန္ဓာကိုယ်မှာစူးသွားတယ်အဲ့ဒီစူးတစ်ချောင်းစူးတဲ့အခါမှာနောက်စူးတစ်ချောင်းနဲ့ထပ်ပြီးတော့ထွင်းတယ်ထွင်းတဲ့အခါတော့နောက်စူးတစ်ချောင်းကလည်းထပ်ပြီးတော့အဲ့ဒီထဲမှာကျိုးပြီးတော့ကြံရစ်တယ်အဲ့တော့အဲပထမစူးကလည်းမမပါလာဘူးခတ်မသွားဘူးနောက်စူးကလည်းအဲ့ဒီကကျိုးနေတယ်ဆိုတော့မြက်မြက်မြက်မြက်နဲ့ခံရခက်တယ် အဲ့ဒီလိုပဲတဲ့ခန္ဓာကိုယ်ဆင်းရဲရှိလို့မို့ကိုကခန္ဓာကိုယ်ဆင်းရဲကိုတတိပဌာအမှတ်နဲ့မမှတ်နိုင်ဘူးဆိုလို့ရှိရင်စိတ်ဆင်းရဲပါထပ်ပြီးတော့တပုဘောနှစ်ပုဆင်းပါတယ်တဲ့ကိုယ်ဆင်းရဲပေါ်မှာစိတ်ဆင်းရဲမထပ်ပါစေနဲ့တဲ့ကိုယ်ဆင်းရဲပေါ်မှာစိတ်ဆင်းရဲမထပ်ရအောင်မြတ်စွာဘုရားတတိပဌာလမ်းစဉ်ကိုလိုက်ရမယ်တဲ့စိတ်ဆင်းရဲဆိုတာလောကကြီးကျွေးတွေ့ကြုံနေကြတာပဲသူတွေ့ကြုံကိုတွေ့ကြုံအကုန်တွေ့ကြုံနေကြတာပဲလောကကြီးမှာတာယီသမီးရဲ့ကြောင့်လည်းစိတ်ဆင်းရဲကြရတယ် စီးပွားရေးကြောင့်လည်းစိတ်ဆင်းရဲကြရတယ်အိမ်တော်ရေးကြောင့်လည်းစိတ်ဆင်းရဲကြရတယ်လောကဆက်ဆံရေးစသည်အရေးပေါ်များစွာကြောင့်စိတ်ဆင်းရဲစရာတွေတွေ့ကြုံကြရအဲ့ဒီလိုစိတ်ဆင်းရဲစရာတွေတွေ့ကြုံတဲ့အခါမှာမြတ်စွာဘုရားကဒီတိုင်းကိုကအဲစိတ်ဆင်းရဲမှုကကိုယ့်ကိုဖြည့်ဆည်းနှိမ့်ဆက်နေတဲ့အခါမှာဘာမှမခုခံမကာကွယ်ဘဲနဲ့ဒီတိုင်းငြိမ်ပြီးတော့မခံပါနဲ့တဲ့မြတ်စွာဘုရားတတိပဋ္ဌာန်တရားနဲ့ခုခံကာကွယ်ပါအနိုင်ယူပါတဲ့ရှုမှတ်မှုနဲ့အနိုင်ယူပါ အဲ့ဒီခုနစိတ်ဆင်းရဲမှုကိုလွန်မြောက်ပါလိမ့်မယ်တဲ့တခါကမာသီဆရာတော်ဘုရားကြီးပြောပြပါတယ်အင်္ဂလန်နိုင်ငံကစေယောဂါအထူးခုပါရဂူကြီးဒေါက်တာဂရေဂရေဟန်ဟောင်းနဲ့သူလာပြီးတော့မာသီသာသနာရေးတာကိုအထုတ်ပါတယ်အထုတ်တဲ့အခါ၄၅ရက်လောက်ကြာတော့မာသီဆရာတော်ဘုရားကြီးကိုလျှောက်တယ်အရှင်ဘုရားတဲ့တပည့်တော်လာတော့ကတယောက်တည်းပဲအခုနှစ်ယောက်ဖြစ်နေတယ်တဲ့ဘာလဲတဲ့အဲ့ဒါအာဟုတ်တာပေါ့တဲ့ တင်လာတော့ကတော့တယောက်တည်းဆိုဟုတ်တယ်တဲ့အခုနှစ်ယောက်ဖြစ်တယ်ဆိုတာကဟိုဖောင်းတယ်လို့မှတ်တယ်ဆိုလို့ချင်းဖောင်းတဲ့အာယုံလေးရဲ့ဖောင်းတဲ့ဖောင်းတာလေးကိုမှတ်နေတဲ့စိတ်ကလေးရဲ့သူကအမှတ်ခံရတဲ့အာယုံရဲ့မှတ်တဲ့စိတ်ကလေးရဲ့ဒီနှစ်ခုရှိနေတာကိုသူကရင်းညွှန်းပြောတာပဲရုပ်နဲ့နာမ်ကိုပြောတာပဲတဲ့ဟုတ်တာပေါ့တဲ့နှစ်ယောက်ရုပ်နဲ့နာမ်ကွဲလာတာပဲတဲ့မာသီဆရာတော်ဘုရားရဲ့ရှင်းပြဆက်ပြီးတော့သူကမှတ်ပါတယ်အဲ့ဒီဒေါက်တာကြီးကတင်ကလန်ကစေယောဂါသူပါရဂူကြီးကဆက်မှတ်ပါမှတ်တဲ့ခါတော့သူကပြောပြတယ်မာသီဆရာတော်ဘုရားတဲ့ ခုမှားတဲ့အာယုန်ကြီးကပေါ်ပြီးပြောက်ပေါ်ပြီးပြောက်နေကြောက်နေတာပဲဗျာတဲ့အဲ့ဒီလိုပြောတဲ့အခါတော့မဆီဆရာတော်ဘုရားကြီးကဒီလိုဆိုလို့ရှိရင်တဲ့အဲ့ဒီပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆိုတဲ့တရားကြီးမြဲကလားမမြဲဘူးလားတဲ့မမြဲဘူးပေါ့ဗျာတဲ့ပေါ်ပြီးပြောက်နေတာအနိစ္စတွေပါပဲတဲ့သူလျှောက်အဲ့ဒီပေါ်ပြီးပြောက်နေတဲ့ဟာတွေမှာအတ္တရောရှိလားတဲ့အတ္တရောရှိသေးတယ်တဲ့သူကအတ္တဆိုရတော့မပြောက်ဒါနဲ့ဆက်မှတ်ပါဦးတဲ့မာစီဆရာတော်ပြည့်ရဲ့ပြောတယ်သူဆက်မှတ်တယ်ကြိုးစားပြီးမှတ်တာပါပဲအဲရဲ့နဲ့ငယ်ကြာလာတဲ့အခါတော့သူက မှားတဲ့အောင်တွေကဗျာဆရာတော်ဗျာခုပဲပြောက်ခုပဲပေါ်ခုပဲပြောက်ခုပဲပေါ်ခုပဲပြောက်ချက်ချင်းပေါ်ချက်ချင်းပြောက်နေတာပဲသူအဲ့လိုလျှောက်လျှောက်တဲ့ခါတော့ဒကာကြီးအဲ့လိုဆိုလို့ရှိရင်အဲ့ဒီခုပဲပေါ်ခုပဲပြောက်ချက်ချင်းပေါ်ချက်ချင်းပြောက်နေတဲ့အဲ့ဒီတရားတွေမှာအမြဲတည်နေနေတယ်ဆိုတော့အတ္တကောင်ပါရလားအဲ့လိုမှစီဆရာတော်ဖျက်ရမိဟိုအတ္တကောင်မပါတော့ဘူးခင်ဗျာချက်ချင်းပေါ်ချက်ချင်းပြောက်နေမပါဘူးအတ္တကောင်အမြဲတည်နေနေတဲ့အတ္တကောင်မရှိဘူးခင်ဗျာသူလျှောက် သူကျေနပ်သွားပါတယ်တဲ့တတိပဌာန်တရားကိုအဲ့ဒီဒေါက်တာကြီးကသူကပြန်လာနီးမှာ မာသီဆရာတော်ဘုရားကြီးကိုလျှောက်သွားတယ်သူစကားလေးကလည်းကောင်းတတောင်းပါပဲဘာပြောလဲဆိုတော့အရှင်ဘုရားတဲ့ဒီတတိပဌာန်တရားသိကောင်းတာပဲတဲ့ဒီကဘာမှာရှိရှိသမျှစာသင်ကျောင်းကစာသင်ကျောင်းလူကျောင်းသားတွေကိုတဲ့ဒီတတိပဌာန်တရားမှတ်ဖို့မှတ်နည်းတွေသင်ပေး အကုန်လုံးမှတ်ကြမယ်ဆိုဟောဒီကဘာကြီးငင်းချမ်းသွားမှာဗျာဒီပฏิပဒံတရားသိကောင်းတာပဲဗျာအာရပါရဝမ်ပန်တတာနဲ့မာတိဆရာတော်ဘုရားကြီးကအဲ့ဒီလိုလျှောက်သွားပါတယ်မြန်မာနိုင်ငံကမဟာစီယောဂီလည်းဟုတ်ပါတယ်ဒေါက်တာဥခင်မောင်လက်သူကလည်းပဲစိတ်ယောဂအထုကုပညာရအတွက်အင်္ဂလန်ကိုသွားပါတယ်တဲ့ပညာသွားသင်ရပါတယ်တဲ့ပညာသွားသင်ရတဲ့အခါရောက်တော့အဲ့ဒီခုနက ဒကာကြီးဒေါက်တာခရီဟန်ဟောင်းဆိုတဲ့လူဒီဌာနကိုရောက်သွားတယ်သူ့ရဲ့ဌာနရောက်သွားတဲ့အခါတော့သူကတွေ့ဥက္ကမလကဘယ်လိုတွေ့လဲဆိုတော့အဲ့ဒီဒေါက်တာကြီးကအင်္ဂလန်ဒေါက်တာကြီးကသူ့ဒီလာဗမြလူနာတွေကိုအကုန်လုံးတန်းစီတယ်တန်းစီပြီးတော့အကုန်လုံးတယောက်မကြံဖောင်းပိန်မှတ်တယ်ဖောင်းပိန်ကမ္မဏကိုမှခိုင်းတယ်အဲ့တော့ဥက္ကမလကအာဩတယ်ဟာဒီဆရာကြီးကဖောင်းပိန်လေးမှတ်ခိုင်းနေတယ်ငါမှတ်ခဲ့တဲ့ဖောင်းပိန်လေးမှတ်ခိုင်းနေတယ် ဒီဆရာကြီးကဗုဒ္ဓဘာသာလားဘာလဲဒီလူကြီးကမသိဘူးလေမသိတော့ဆရာကြီးဆရာကြီးကဗုဒ္ဓဘာသာလားမေးတာပေါ့အာကျွန်တော်ဗုဒ္ဓဘာသာတော့မဟုတ်ပါဘူးတဲ့ဗုဒ္ဓဘာသာမဟုတ်ဘူးဆိုလို့ရှိရင်အခုဒီဟာဘာလို့လောက်တာလဲပေါ့လေအာဒါသိကောင်းတာဒီပေါင်းတာပိဏမတ်တာတတိပဌာမတ်တာသိကောင်းတာကျွန်တော်လူနာတွေကိုချမ်းသာမှုစိတ်ချမ်းသာမှုရအောင်ဒီတတိပဌာအမှတ်တရားကသိပြီးတော့ကုညီပေးတာလူနာတွေသိစိတ်ချမ်းသာတာစိတ်အေးချမ်းသာပဲ ဒီတတိပဋ္ဌာန်တရားသိကောင်းတာဗျခင်ဗျားဘယ်ရရခဲ့တာတော့ဩကျွန်တော်မြန်မာနိုင်ငံကိုသွားခဲ့မာစီဆရာတော်ဒီကျွန်တော်အထုတ်ခဲ့တာအဲ့ဒီကရလာခဲ့တာလို့ပြောတယ်တဲ့အဲ့တော့ဆိုလိုတာကကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းတွေကြုံလာတဲ့အခါမှာတတိပဋ္ဌာန်တရားအင်မတန်မှအားကိုးစရာဖြစ်ပါတယ်တဲ့ဒါရင်မကနောက်တစ်ခုမာစီဆရာတော်ဘုရားကြီးကသူကဘာသာကြားတွေလည်းမြတ်စွာဘုရားရဲ့တရားကိုလိုက်နာကျင့်သုံးရင်သူတို့ကိုယ်တိုင်တွေ့ရှိပြီးတော့တန်ဋိဋ္ဌိက မျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တဲ့တရားပါပဲတဲ့လူမျိုးမရွေးဘာသာမရွေးပါပဲတဲ့ခရိယန်တကာကြီးပါပဲသူ့ကိုယ်ကိုဘုရားဘာသာလို့အမိမခံပါဘူးတဲ့ဘုရားတရားကိုတော့အပြည့်အဝရှင်းတတ်နေပါတယ်နောက်တစ်ယောက်မာသီဆရာတော်ဖျားကြီးကပြောပြသေးတယ်အဲ့ဒီလူကတော့ဘယ်ကလဲဆိုတော့တိရိလင်္ကာနိုင်ငံကိုလံဘို ကောလိပ်ကတက္ကသိုလ်ကောလိပ်ကျောင်းဆရာကြီးသူကခရိယန်ပါပဲ အဲ့ဒီမှာသွားပြီးတော့တရားပြတယ်မာသီဆရာတော်ဘုရားကြီးရဲ့တပည့်အရှင်သူဇာတနဲ့အရှင်ဇဝနဆိုတဲ့ဆရာတော်နှစ်ပါးသွားပြီးပြကြပြတဲ့အခါတော့အရှင်ဇဝနအင်္ဂလိပ်လိုတတ်တော့အရှင်ဇဝနအဲ့ဒီတကာကလာတယ်အဲ့ဒီကျောင်းဆရာကြီးရဲ့နာမည်ကပင်ကာနေတဲ့ပင်ကာနေဆိုတဲ့ကျောင်းဆရာကြီးခရိယန်ကျောင်းဆရာကြီးလာတဲ့အခါတော့သူကဥဇဝနကိုဆရာတော်ဥဇဝနကိုလျှောက်ပြအရှင်ဘုရားတပည့်တော်ကအလုတ်အလုတ်တွေသိမ့်များတာဘုရားအလုတ်တွေကဖြီးစီးတော့တပည့်တော်စိတ်တွေလည်းအမတန်မမွန်းကြပင်မဆင်းရဲစိတ်တွေလည်း ကြက်တီးပါတယ်မသက်မသာဖြစ်ရရှင်ဘုရားတပည့်တော်စိတ်ချမ်းသာမယ်နီးစိတ်သက်သာရရမယ်နီးပူလောင်မှုကဲစေမယ်နီးလေးများရှိရင်ရှင်ဘုရားတပည့်တော်ကိုပေးသနာတော်မူပါဘုရားကဲဖောင်းပင်ကစပြီးမှတ်မှတ်ဖို့မှန်ကြီးတွေအကုန်သင်ပြမှတ်ကြိုက်တခါကြီးအလိုလိုရှင် तू ကပင်မဆင်းရတာကိုစိတ်ဆင်းရဲခြင်းရဲ့တန်စိတ်ဖြစ်စည်းခြင်းရဲ့တန်ကိုလက်တွေခံစားနေရတာဆိုတော့အဲ့ဒါသက်သာခြင်းနဲ့ဆိုတော့ယောဂါရှိနေတဲ့လူတယောက်ဟာ ယောဂပြောင်းမဲ့ဆေးပေးပြီဆိုလို့ရှင်ဝမ်းပန်းတတာနဲ့တခါလဲအာကိုရကြီးစားတာပေါ့အဲ့ဒီလိုပါပဲသူကလည်းပဲသူယောဂရှိနေတာကိုစိတ်ဆင်းရဲတဲ့ယောဂစိတ်ပင်မနေတဲ့ယောဂအဲ့တော့ဆရာတော်ဥစ္စာဝနာပေးတဲ့မိကိုသူမှတ်တယ်10မိနစ်အတွင်းမှတ်လိုက်တာတခါလဲစိတ်တရားအမတန်မှတိတိတိတာတာထူးထူးခြားခြားစိတ်ကအေးချမ်းပြီးတော့ကြည်လင်ရွှင်ပြပြီးတော့အမတန်မှငြိမ်းချမ်းချမ်းသာသွားတာကိုဟာအမတန်ကောင်းတာပဲဒီဒီကအဲအမတန်ကောင်းတာပဲဆိုပြီးတော့သူကကျေနပ်ပြီးတော့ဆက်ပြီးတော့ခွန့်တာတိုင်းလာပြီးတလကျော်လောက်မှတ်တယ် သူ့ရဲ့မိသားစုတွေအကုန်ခေါ်လာပြီးတော့ဆရာတော်ဦးဆုံးသားနဲ့လည်းနှုတ်ဆက်စကားပြောပြောပြီးတော့ရှင်ဖျားတဲ့သူလျှောက်တယ်တပည့်တော်ဒီတတိပ္ပံတရားအားထုတ်ပြီးတဲ့အချိန်ကစပြီးတော့တပည့်တော်အလုပ်ကြတော့များတော့များသေးပါပဲဖျားတဲ့စိတ်ရှုပ်စရာတွေလည်းတွေ့သေးပါပဲဖျားတဲ့ဒါပေမဲ့ဘလို့ကောင်းကောင်းဆိုးဆိုးအာရုံတွေတွေ့တွေ့တပည့်တော်ကအကုန်မှတ်ပြတာပဲဖျားမှတ်ပြလိုက်လို့ရှိရင်အကုန်ပြောက်တာပဲအကုန်ပြောက်လို့ရှိရင်စိတ်တွေကတိတ်ငြိမ်းချမ်းတာပဲဖျားအမတန်ကောင်းတာပဲဖျားအမတန်စိတ်ချမ်းသာတာပဲဖျားနဲ့ လျှောက်သွားပါတယ်တဲ့အဲ့ဒါကလည်းခရိယာမှာပဲဘုရားဘာသာမဟုတ်ပါဘူးအဲ့တော့မှတ်မယ်ဆိုလို့ရှိရင်ဘသူမှတ်မှတ်ဘယ်လိုပုံကမျိုးပဲမှတ်မှတ်မြန်မာနိုင်ငံသားတွေမဟုတ်ပါဘူးပြည်ပါသားတွေလည်းမှတ်မှတ်ဘုရားဘာသာတွေမဟုတ်ပါဘူးဘုရားဘာသာမဟုတ်တဲ့သူတွေဘာသာမဲ့ပုံကိုယ်တွေလည်းအဲ့ဒီလိုမှတ်လို့အဲ့ဒီလိုစိတ်ချမ်းသာမှုတွေရသွားတဲ့ပုံကိုယ်တွေကတာရကပေါင်းများစွာရှိပါတယ်လို့မာသီဆရာတော်ဘုရားကြီးအမိရှိပါတယ်ဒါကြောင့်ကိုချမ်းသာမှုစိတ်ချမ်းသာမှုကိုလိုချင်ရင်လည်းပဲတဲ့ဟောဒီတတိပဋ္ဌာန်တရားကိုအားထုတ်ရပါတယ်တဲ့ ကိုယ်တိုင်အားထုတ်ကြည့်လို့ရှိရင်ကိုယ်တိုင်တွေ့မှာပါတဲ့မယုံမရှိပါနဲ့မြတ်စွာဘုရားကနှစ်ခွစကားကိုမပြောဘူးမြတ်စွာဘုရားဧကံမှန်တဲ့စကားပြောတယ်အချင်းအကျိုးမဲ့အချင်းဒီစကားမြတ်စွာဘုရားဘယ်တော့မှမပြောဘူးဧကံမှန်တဲ့စကားပြောတယ်အဲ့တော့ယောဂီတို့ကိုဆင်းရဲတဲ့ကိုဆင်းရဲမှုနဲ့ကျုံရတဲ့အခါမျိုးစိတ်ဆင်းရဲမှုနဲ့ကျုံရတဲ့အခါမျိုးဟောဒီတတိပဋ္ဌာန်ကိုသတိရပြအောင်ရပါသတိရအောင်လည်းရမထားပါနဲ့ဟောဒီတတိပဋ္ဌာန်ကိုမှတ်ပြအောင်မှတ်လိုက်ပါအဲ့ဒီလိုဆိုလို့ရှိရင်အဲစိတ်ဆင်းရဲတာတွေ ကင်းပြီးတော့စိတ်ချမ်းသာမှုတွေရပါလိမ့်မယ်တဲ့ဒါကြောင့်မြတ်စွာဘုရားစိတ်ဆင်းရဲကိုလွန်မြောက်လို့စိတ်ဆင်းရဲကိုငြိမ့်စေလို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တဲ့ကိုဆင်းရဲကိုငြိမ့်စေလို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်လို့မာသီဆရာတော်ဘုရားကြီးကလင်္ကာလေးစီထားပါတယ်ဆိုကြည့်ရအောင်ကိုဆင်းရဲကိုငြိမ့်စေလို့ဘယ်လမ်းစဉ်ကိုလိုက်ရမယ် ကိုယ်ဆင်းရဲကိုငြိမ့်စေလိုပဋိပဌာန်လမ်းစဉ်ကိုလိုက်ရမယ်တစ်ခေါက်ဆိုကြည့်ပါ စိတ်ဆင်းရဲကိုငြိမ့်စေလိုဘယ်လန်းစဉ်ကိုလိုက်ရမယ်စိတ်ဆင်းရဲကိုငြိမ့်စေလိုတတိပဋ္ဌာန်လန်းစဉ်ကိုလိုက်ရမယ် အဲဒီတော့တတိပဋ္ဌာန်တရားကျိုးစားပွားများအားထုတ်လို့ရရှိနိုင်တဲ့အကျိုးတွေယောဂီတို့ဘယ်နှမျိုးရှိသွားပြီတော့၅မျိုးနံပါတ်၁ကဘာလဲစိတ်အငြိအကျေးကင်းဝေးမယ်တဲ့ကင်းစင်မယ်တဲ့နံပါတ်2ကငိုတောကတောကနော်စိုးရင်ပူဆွေးမှုတောကကိုလွန်မြောက်တယ်တဲ့နံပါတ်3က ငိုကြွေးမှုပရိဒေဝမီငြိမ့်မယ်တဲ့နံပါတ်၄ကကိုဆင်းရဲတွေငြိမ့်မယ်တဲ့နံပါတ်၅ကစိတ်ဆင်းရဲတွေငြိမ့်မယ်တဲ့ဒါရင်မလားဆိုတော့မကသေးပါဘူးတဲ့ဘေကဝေယဟန်တို့ယတိယံယေဤမေသတ္တာရောတတိပဋ္ဌာနာအရှင်တတိပဋ္ဌာန်၄ပါးအရှင်တရားလမ်းစဉ်သည်အဋ္ဌိရှိပါပေ၏ အယံဤတတိပဒံလေးပါအကျင့်တရားလမ်းစဉ်သည်ညာယတအရိယမေဉဏ်ကိုအဓိကမာယလွန်အဓိကမာယရရှိဖို့ရဧကယနောမေကောတကြောင်ဒီတော်လမ်းတခုဒီတော်လမ်းပေ၏နိဗ္ဗာနတနိဗ္ဗာန်ကိုတစ္ဆိကရိယာယမျက်မှောက်ပြုရန်အလို့ငါဧကယနောမေကောတကြောင်ဒီတော်လမ်းတခုဒီတော်လမ်းပေ၏၆ခုမြောက်အနည်းနဲ့မြတ်စွာဘုရားအကျိုးတရားကိုဟောတော်မူခဲ့တာက ယဟန်တို့ချစ်သားချစ်သမီးတို့သင်တို့ဘုရားရှိခိုးတိုင်းဆုတောင်းညမေဖို့နိဗ္ဗာန်ရရဘာလို့ဤမေဖို့နိဗ္ဗာန်ရရဘာလို့ဤနဲ့အချင်းချင်းခါခါဆုတောင်းညတယ်မတရားရရဘာလို့ဤနိဗ္ဗာန်ရရဘာလို့ဤနဲ့ဆုတောင်းညတယ်အဲ့ဒီမတရားနိဗ္ဗာန်တရားတွေရခြင်းတဲ့တတိပဌာန်လမ်းစဉ်မှာလိုက်ရမယ်တဲ့ဟောဒီတတိပဌာန်လမ်းစဉ်ကို လိုက်ပြီးတော့တတိပဌာန်တရားတွေကိုမှတ်မယ်ဆိုလို့ရှိရင်အရိယာမက်ကိုရမယ်တဲ့ အရိယာမဲ့ရတယ်ဆိုလို့ရှိရင်အရိယာမဲ့ရဲ့အကျိုးတရားဖြစ်တဲ့ဖိုးဆိုတာလဲအော်တိုမက်တစ်ယာဝိတာဖြစ်သွားတယ်မဲ့နဲ့ဖိုးဆိုတာအမတန်မှနိကတာပဲမဲ့ရဲ့စိတ်ရဲ့နောက်မှာဖိုးစိတ်ကတခါတည်းတန့်လာတာအခြားကွယ်မရှိဘူးသူကအခါလီကောတဲ့အခြားကွယ်မရှိဘူးဆက်ပြီးတော့လာတယ်သူကတခါမဲ့ဖို့နိဗ္ဗာန်ရပြီဆိုလို့ရှိရင်မဲ့ဖို့နိဗ္ဗာန်ကနိဗ္ဗာန်ကိုအာရုံပြုတာကိုနိဗ္ဗာန်အာရုံပြုတာဆိုတော့နိဗ္ဗာန်လဲယာပြီးသားဖြစ်သွားတယ်အဲ့တော့နိဗ္ဗာန်ရခြင်း မဲ့ဖိုးဖို့ရရင်တတိပဋ္ဌာန်လမ်းစဉ်လိုက်ရမယ်တဲ့အရိယာမဲ့ဆိုတာကတော့ तू ကတစ်ချက်ကလေးပါပဲတစ်စိတ်ကလေးပဲ तू ဖြစ်ဒီနေရာမှာအဲ့ဒီအရိယာမဲ့မဖြစ်ခင်ကြိုတင်ပြီးတော့ဝိပဿနာခေါ်တဲ့ပုပ္ပဘာကမဲ့တည်းတဲ့ရှေးဥမဲ့ကြိုတင်ပြီးတော့ပွားများရတဲ့ဝိပဿနာမဲ့ခင်နေတဲ့ပွားများရပါတယ်ဖောင်းနေပိန်နေမှတ်တယ် နာရဲကျင်းနဲ့မှတ်တယ်ခန္ဓာကိုယ်ကိုယ်ရဲဆန့်တယ်မှတ်တယ်ဘယ်လန်းနဲ့ညာလန်းနဲ့မှတ်တယ်ကြွရဲလန်းနဲ့ချတယ်မှတ်တယ်စသည်အကုန်လုံးမှတ်တာတွေပေါ့လေအဲ့ဒီမှတ်နေတဲ့များဟာတွေဟာကာယဝေဒနာစိတ်ဓာတ်မဆိုတဲ့အဲ့ဒီရှုပဲအာယုံတွေကိုရှုနေတာဘာလဲဆိုလို့ရှိရင်ဝိပဿနာမဂ္ဂင်ကြီးပွားနေတာပဲဒီဝိပဿနာမဂ္ဂင်ကြီးပွားပြီးဝိပဿနာမဂ္ဂင်ကြီးကအင်အားပြည့်စုံသွားရင်အရိယာမဉ္ဇဏ်ဆိုတာဖြစ်လာတာပါပဲတဲ့ဒီနေရာမှာ မှတ်သားစရာဥပမာလေးပေးပါတယ်ကောင်းပါတယ်မာသီဆရာတော်ဘုရားကြီးပေးပါတယ်ရွှေတောင်ကုန်းဆရာတော်ဘုရားကြီးကလည်းပေးပါတယ်ဒီဥပမာလေးကိုဘယ်လိုပေးလဲဆိုတော့နိုင်ငံကောင်းဆောင်တဦးတဲ့တဏှာကနေတဏှာကိုသွားတော့မယ်တဲ့အဲ့ဒီလိုသွားတော့မယ်ဆိုလို့ရှိရင်သူတို့အရင်တခါလည်းပဲလုံခြုံရေးတွေခုနဘုံရှင်းတဲ့လူတွေခုနဘောရီကတ်တွေအကုန်အစုံပါပဲရှိကတန်ရှင်းရှင်းရှင်းတဲ့ရှင်းလင်းမဲ့သူတွေအန္တရာယ်တွေရှင်းပင်းလင်းပေးမဲ့လူတွေ အကုန်လုံးကျွလွတ်ထားတယ်အကုန်လုံးကျွလွတ်ထားတယ်အဲ့လူကအကုန်ရှင်းတဲ့အကုန်လုံးရှင်းလို့အခြေအနေအားလုံးအစင်သင့်โอเคပြီဆိုမှအဲ့ဒီခေါနာရှင်ဘရင်ကသွားတာကိုနိုင်ငံကောင်းဆောင်ကသွားတာကိုအဲ့ဒီလိုပါပဲတဲ့အရိယာမက်နဲ့နိုင်ငံကောင်းဆောင်နဲ့တူပါတယ်နိုင်ငံကောင်းဆောင်သွားဖို့ရအတွက်ရှေ့ကနေပြီးတော့ကြိုတင်ရှင်းရတာတွေရှိပါတယ်ကြိုတင်ရှင်းရတဲ့သူတွေရှိတယ်အဲကြိုတင်ရှင်းရတဲ့သူတွေက ဝိပဿနာမဲ့ခင်နဲ့တူတယ်ဖောင်းနေပိနဲ့မှတ်တယ်ကျူတင်ရှင်းနေတာပဲဘယ်လနဲ့ညာလနဲ့မှတ်တယ်စိတ်ကူးတယ်မှတ်တယ်နားတယ်ကျင်တယ်မှတ်တယ်ပြင်းတယ်မှတ်တယ်အိတ်ရှင်တယ်မှတ်တယ်အိတ်တယ်မှတ်တယ်အဲစသဖြင့်အဲဒီလိုမှတ်နေတာကကျူတင်လန်းရှင်းနေတာပဲတဲ့ကျူတင်လန်းရှင်းနေတဲ့အားလုံးအခြေအနေတွေက okay ပြီဆိုရင်တော့အရိယာမေကလာတာပါပဲတဲ့အဲတော့အရိယာမေပေါ်လာဖို့ရာအတွက်ခုဖောင်းတာပိန်တာအစရှိတဲ့အာယုန်တွေကိုမှတ်နေကြဖောင်းတာပိန်တာအစဒီကိုမှတ်ပြီးတော့ဝိပဿနာမေကဏီပွားနေကြပါတယ် အဲ့ဒီဝိပဿနာမဲ့ခင်ပွားလို့နောက်ဆုံးအင်အားပြည့်စုံသွားတဲ့အချိန်လေးရောက်သွားပြီဆိုလို့ရှိရင်အရိယာမဲ့အရိယာဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားပါတယ်တဲ့အဲ့ဒီမဲ့ဖို့ကိုရခြင်းရင်လေဒီတတိပဋ္ဌာန်လမ်းစဉ်ကိုပဲလိုက်ရပါတယ်တဲ့ယောဂီတွေနိဗ္ဗာန်ကတော့အပေါအောင်ဆူတောင်းနေကြတာပါပဲနိဗ္ဗာန်ရပါလို့နိဗ္ဗာန်ရပါလို့မာဒီဆရာတော်ဘုရားကြီးကတဏီယာမှာဓမ္မဂတိကအများစုပြောတဲ့ပုံလေးတစ်ခုထည့်ပြောထားတယ်တခါကားတဲ့ဒကာကြီးတယောက်တဲ့ ရုပ်ပွားတော်ရှိကိုနိဗ္ဗာန်ရပါလို့နိဗ္ဗာန်ရပါလို့တနေ့မကနေပေါင်းများစွာသွားပြီးသူကနိဗ္ဗာန်စုတောင်းနေတဲ့တောင်းတော့တကားတယောက်ကကြားတော့တနေ့ရောက်တော့တကားတယောက်ကနောက်ကဖရားရုပ်ပွားတော်နောက်ကနေပြီးတော့ကွယ်ပြီးတော့ဟဲ့တကားဒီကနေ့ငါတင့်ကိုနိဗ္ဗာန်ပို့မယ်နိဗ္ဗာန်ဒီနေ့အများမလိုက်ခဲ့အခုပဲလိုက်ခဲ့အဲဒီလိုပြောတဲ့ဖရားကပြောတယ်ထင်တယ်ဟိုလူကခိုက်ဥဥခအားနဲ့ဒီပါတဲ့နိဗ္ဗာန်စုတောင်းတဲ့လူကဒါနဲ့ မြတ်စွာဘုရားတပည့်တော်အခုတော့မလိုက်ပြစေနဲ့အိမ်သွားပြန်တိုင်ပင်ပြရစေအောင်တဲ့အဲ့လိုပြောတဲ့အိမ်ပြန်သွားတာပေါ့လေအိမ်ပြန်သွားတဲ့အခါတော့သူကမိမပြောတာပေါ့ရှင်မကြီးငါ့ကိုမြတ်စွာဘုရား ပြောလိုက်တယ်နိဗ္ဗာန်လိုက်ရှင်အခုလိုက်ခဲ့မြန်မြန်လိုက်ခဲ့အဲ့လိုခေါ်တယ်အမလီရှင်သိကံကောင်းတာပဲမြန်မြန်ကြွမြန်မြန်ကြွအဲ့လိုပြောတယ်ပြောတော့ဟိုလူကဘယ်ကြွခြင်းမလို့သူကသူမြန်နာမခွာခြင်းဘူးကို ခေါ်ရင်လည်းကတော့အာနင်းတို့စဉ်းစားအောင်လို့နင်းတို့ငါမရှိပဲဖြစ်ပါမလားသားတွေသမီးတွေနဲ့ဒုက္ခနော်နင်းတို့သားတွေသမီးတွေနဲ့နိုင်မှာမဟုတ်ဘူးနင်းတို့စဉ်းစားကြအမလေးမစဉ်းစားတော့ဘူးရှင်ရှင်ကြွမာတာကြွကြွမာတာမြန်မြန်ကြွရှင်ကိုစဉ်းစားမနေတော့ဘူးအေးနင်းတို့မစဉ်းစားလဲငါကတော့စဉ်းစားမှာပဲတဲ့အဲ့ဒီလိုသူတို့ပြောရတယ်တဲ့အဲ့တော့နိဗ္ဗာန်ရပါလို့နိဗ္ဗာန်ရပါလို့တကယ်နိဗ္ဗာန်ပို့မယ်ဆိုတော့ စဉ်းစားအောင်ပဲဖြစ်ကုန်တယ်မင်းတို့မစဉ်းစားဘူးခင်ငါစဉ်းစားအောင်မတဲ့ခုလည်းပဲနိဗ္ဗာန်ကိုဆူတောင်းရတာတချို့ကတော့တောင်းရတောင်းရင်ကိုမိဘတွေကတောင်းလို့နိဗ္ဗာန်ရပါလို့ဤလိုတောင်းတယ်တချို့ကတော့အဲ့ဒီလိုမဟုတ်ဘူးတန္တရာဆင်းရဲတွေတွေ့ရတယ်ကိုဘဝမှာကိုတွေ့ကိုဘဝကိုပြန်သုံးတက်ကြည့်အိုးလာတာအိုးအိုးလာပြီဆိုလို့ရှိရင်မျက်စိတွေမှုံလာပြီနားတွေထိုင်လာပြီခါတွေကင်လာပြီသွားတွေကျိုးလာပြီသမနေကျူလာပြီမှက်တွေပေါက်လာပြီအဲကုန်လုံးမဲ့ခန္ဓာကိုယ်ရဲ့ချိုးရင်းလာပြီလက်တွေခြေတွေကလည်းကို ကိုသွားရင်လို့သွားလို့မရကိုလို့ရှင်လို့လို့လို့မရကိုစကားနားမထောင်တော့ဘူးချစ်တိချစ်ခံလောက်လာကုန်ပြီတဲ့ခန္ဓာကိုယ်ကြီးကအဲ့တော့အိုခြင်းဒုက္ခဆိုတာကိုစီကိုစီတွေ့ကြတာပါပဲလေကိုတိုင်းတာနဲ့ကိုအရွယ်ကိုအရွယ်လိုက်ကိုအရွယ်လိုက်နာခြင်းဒုက္ခဒါလည်းအနည်းနဲ့အများဘယ်သူမှဆိုတွေ့ကြတာအဲ့ဒီဒုက္ခပေခြင်းဒုက္ခတော့ဟောပေကနီးမှာဆိုအမတန်ဆင်းရဲတယ်တဲ့အမတန်ဆင်းရဲတာတဲ့ပေကနီးမှာအဲ့တော့ပေကနီးဆင်းရဲကိုကြိုတင်ကာကွယ်နိုင်အောင်ခုအားတွေကတတိပ္ပံတရားကျူးစာပွားများအထုထားရမှာ အဲ့တော့ဥချင်းဆင်းရဲနာချင်းဆင်းရဲသိချင်းဆင်းရဲစိုးရင်ပူဆွေးရတဲ့ဆင်းရဲအပယ်ဆင်းရဲတွေပေါ့အဲ့ဒီလိုဆင်းရဲတွေကိုအင်မတန်မှကြောက်စရာကောင်းတာပဲအင်မတန်မှထိတ်လန့်စရာကောင်းတာပဲနဲ့အဲ့ဒီလိုဆင်းရဲတွေကိုတကယ်ကြောက်လန့်ထိတ်လန့်ပြီးတော့နိဗ္ဗာန်ကိုဆူတောင်းဆူတောင်းရပါတယ်တဲ့နိဗ္ဗာန်ကိုဆူတောင်းပြီဆိုလို့ရှိရင်တဲ့အဲ့ဒီဆူတောင်းတဲ့ကုသိုလ်ဆူတောင်းပြီးပြုတဲ့ကုသိုလ်ကောင်းမှုကနိဗ္ဗာန်ရတဲ့ဘဝကိုပုံမဲ့အခုလိုလူဘဝမျိုးပေါ့လေ အဲ့လိုဘဝမျိုးပို့တဲ့အခါမှာသူတော်ကောင်းတရားတွေကိုနာကြရမယ်အခုလိုနာကြသလိုပေါ့သူတော်ကောင်းတရားတွေအားထုတ်ခွင့်ရမယ်အခုလိုအားထုတ်ရသလိုပေါ့အားထုတ်လို့ကိုယ့်ရဲ့အားထုတ်မှုအတိုင်းအတာ ပြည့်စုံသွားပြီဆိုလို့ရှိရင်အဲ့ဒီမှာနိဗ္ဗာန်ကိုရောက်မယ်ရမယ်တဲ့ဒီတော့မက်ဖို့ကိုရလိုတာကမက်ဖို့ကိုရနိုင်တာက6ခုမြောက်တတိပဋ္ဌာန်အားထုတ်ရခြင်းအကျိုးတဲ့နိဗ္ဗာန်ရတာက9ခုမြောက်တတိပဋ္ဌာန်အားထုတ်ရခြင်းရဲ့အကျိုးတဲ့အဲ့ဒီ အကျိုးနှမျိုးကိုပေါင်းပြီးတော့မက်ပါလို့ရှင်ဖူပါလဲပါတာကိုဒါကြောင့်မို့နိဗ္ဗာန်မက်ဖူရရောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်လို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကလင်္ကာလေးစီးပြီးတော့ပေးထားပါတယ်ဆိုကြည့်ရအောင်နိဗ္ဗာန်မက်ဖူရရောက်လို့ဘယ်လမ်းစဉ်ကိုလိုက်ရမယ်နိဗ္ဗာန်မက်ဖို့ ရှားရောက်လို့ရှားရောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တစ်ခေါက်ဆိုကြည့်ပါနာယီက9မိနစ်ပဲကြံတော့တယ် 9မိနစ်ပဲကျန်တော့တယ်တရားနာမည်ကဘာတဲ့လဲစိတ်အငြိအကျေးကင်းဝေးစင်ကြယ်ခြင်းယင်တတိပဋ္ဌာန်လမ်းမတပါ အခြားမရှိတောကမိအလောင်မြိုက်ခံနေရလို့အဲ့ဒီတောကမိကိုနှိမ့်ခြင်းယင်တတိပဋ္ဌာန်လမ်းမတပါ အခြားမရှိပရိဒီဝါမိတွေတောက်လောင်နေလို့မှုမျက်ရည်တွေတစိုးစိုးနဲ့ဆိုးရွှဲပြီးတော့ ငိုပွဲဆင်နေရပြီဆိုလို့ရှိရင်တဲ့အဲ့ဒီငိုပွဲဆင်နွှဲနေရတာကိုလွန်မြောက်ချင်ရင်တတိပဋ္ဌာန်လမ်းမှတပါအခြားမရှိကိုဆင်းရဲတွေကြုံရလို့ကိုဆင်းရဲတွေကိုလွန်မြောက်ချင်ရင်ချုပ်ငင်းသွားစေခြင်းတတိပဋ္ဌာန်လမ်းမှတပါအခြားမရှိပါဘူးတဲ့စိတ်ဆင်းရဲတွေကိုလွန်မြောက်သွားပြီးတော့စိတ်ချမ်းသာသာသာနဲ့ဘဝကြီးမှာနေသွားရင်လည်းဆိုလို့ရှိရင်တတိပဋ္ဌာန်လမ်းမှတပါအခြားမရှိပါဘူးတဲ့ လက်ဖိုးကိုရခြင်းလဲဆိုလို့ရှိရင်လည်းပဲတတိပဋ္ဌာန်လမ်းမှာတပါအခြားမရှိပါဘူးတဲ့နိဗ္ဗာန်ကိုရခြင်းရင်လည်းပဲတတိပဋ္ဌာန်လမ်းမှာတပါအခြားမရှိပါဘူးတဲ့ဒီတော့မှားတပါအခြားမရှိဆိုတာခုနအကျိုးခုနှမျိုးကိုရခြင်းပါတယ်ဆိုရင်တတိပဋ္ဌာန်မှတပါအခြားမရှိလို့ဒီလိုအတိတ်ပဲဖော်ညွှန်းပါတယ်ရည်ရွယ်ပါတယ်ဒါကြောင့်မှားတပါအခြားမရှိဆိုတဲ့တရားကတော့ပြီးပါပြီပြန်ပြီးတော့ မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်ကိုမာစီဆရာတော်ဘုရားကြီးလင်္ကာတိကုံထားတဲ့တတိပဋ္ဌာန်အကျိုးခုနှမျိုးလင်္ကာကိုပြန်ပြီးတော့ဆိုပြီးတော့တရားပွဲပြီးကြရအောင်စိတ်အငြိအကျေးကို ယောဂီရေတချံပြီးရင်ပြန်ရမှာပါပဲပြန်ရတဲ့အခါမှာယောဂီတွေရဲ့ကမ္မထမ်းဆရာတွေကနေပြီးတော့ပန္တိဒါရမဆယ်မိုင်ကုန်းဆိုင်းပုတ်မှာတတိပဌာန်ရှိမှမှုတွေကျော်လွန်မသွားပါစေနဲ့အကုန်လုံးထားခဲ့ကြပါလို့ဆရာတွေကအမိန်ပေးမယ်ယောဂီတို့လိုက်နာကြမလားဖယ်ယူသွားမှာလဲ အိမ်အထိတစ်သက်လုံးယူသွားရမယ်။ပါဏိဒါရမဆေမံကုံတော်စခန်းရိပ်လာတကြံအတွင်းနေဒီတတိပဒံတရားရှုမှယုံနေကျေနပ်အားရပြီးတော့လမ်းဆုံးမနေကြပါနဲ့။ဒီမှာပဲပါဏိဒါရမဆေမံကုံတော်စခန်းရိပ်တာနေရတော့တကယ်ကြီးငါတို့တော့သွားတော့မယ်။တတ်တာလို့ဆိုပြီးတော့နှုတ်ဆက်လည်းမသွားကြပါနဲ့ပြစ်မထားခဲ့ကြပါနဲ့။တတိပဒံအမတမ်းမှတန်ဖိုးရှိတဲ့ရတနာကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီ တန်ဖိုးရှိတဲ့ယရနာကိုမပြောက်အောင်တစ်တာတွေတော့ထပ်ထပ်ခတ်ပြီးတော့သိမ်းရပါတယ်အဲ့ဒီယရနာတွေတဲ့အစာပေါင်းများစွာပိုးပြီးတော့တန်ဖိုးရှိပါတယ်ဒီဘဝအတွက်တင်မကပါဘူးဘဝတန်မြာဆက်ဆက်ပါအမတန်မှအာကိုစရာဖြစ်တဲ့တန်ဖိုးအမတန်မဖြတ်နိုင်တဲ့ကြီးမားတဲ့ဒီတတိပဋ္ဌာန်ယရနာကိုမိမိတို့ရဲ့နှလုံးသားနှလုံးသားကြီးဟူသောတစ်တာကြီးထဲမှာတော့အထက်ထပ်ခတ်ပြီးတော့ဟိုမပြောက်ပြအောင်သိသိထားကြပါလို့အဲ့ဒီတတိပဋ္ဌာန်တရားကို တောထထခတ်ပြီးတော့ထားမယ်ဆိုလို့ရှိရင်စိတ်ညစ်ကြီးတွေလည်းကင်းဝေးစင်ကြဲကြပါလိမ့်မယ်စိတ်တွေဖြူစင်ပါလိမ့်မယ်စိတ်တွေမြင့်မြတ်ပါလိမ့်မယ်စိတ်တွေချမ်းသာရပါလိမ့်မယ်တောကမိတွေလောင်းတဲ့အခါမှာဆိုလို့ရှိရင်လည်းအဲ့ဒီတောကမိတွေကိုညှိနှိမ်ပါလိမ့်မယ်ပရိဒေဝမိလောင်းတဲ့အခါမှာဆိုလို့ရှိရင်လည်းပရိဒေဝမိတွေကိုညှိနှိမ်ပါလိမ့်မယ်ကိုယ်ဆင်းရဲမှုဒုက္ခမိတွေလောင်တဲ့အခါမှာလည်းပဲအဲ့ဒီမိတွေကိုငြိမ့်နိုင်ပါလိမ့်မယ်စိတ်ဆင်းရဲမှုဒေါမနတမိတွေ အလောင်ခံရတဲ့အခါမှာလည်းပဲအဲ့ဒီမိတွေကိုဟောဒီတတိပဋ္ဌာန်ကြီးကနှိမ့်ပေးနိုင်ပါလိမ့်မယ်မိမိတို့လိုချင်တဲ့အရိယာမဲ့ညာပူညာနိဗ္ဗာန်တွေကိုကိုယ်လည်းပဲဟောဒီတတိပဋ္ဌာန်ကရောက်အောင်ပို့ပေးပါလိမ့်မယ်ရအောင်ယူပေးပါလိမ့်မယ်တဲ့ဒါကြောင့်ဟောဒီတတိပဋ္ဌာန်တရားကိုမိမိတို့ဒီရတဲ့အချိန်တော်အတွင်းမာရောမိမိတို့ဘဝတသက်တာမှာပါကြိုးကြိုးစားစားပွားများအထောက်ကြခြင်းအပြင်တတိပဋ္ဌာန်အကျိုးခုနှစ်မျိုးကို ကိုယ်စီကိုယ်စီရရှိနိုင်ကြတဲ့ ယောဂီသူတော်ကောင်းတွေဖြစ်နိုင်ကြပါစေ။